ယနေ့ဘုန်းကြီးတို့တရားဓမ္မတို့ဟာဒီမဒါမှထူးခြားမွန်မြတ်လာသည့်မဟာသတိပဋ္ဌာန်တရားညွှန်ကြားတော်မူသောကျေးဇူးတော်ရှင်သက်တော်ရှိကဘာသာသနာပြုမဟာစီတရားတော်ဘုရားကြီးဒီမဟာယံကုန်သောအယောက်32နှစ်မြောက်ရှိုးတဲ့ဩဝါဒခံယူပူဇော်ဝဲမင်္ဂလာမှာဘုရားတော်ဘုရားကြီးဤသာဟောကြားတော်မူတဲ့ဗာရသုတ်တန်တရားဖြင့်ဘုန်းကြီးတို့ကမောမြလှစွာစေတနာနဲ့ပူဇော်ကြရမယ်ဆိုတာ အတိပေးကျင်ရပြီးဖြစ်ပါတယ်။ဒါကြောင့်အဲ့ဒီတရားကိုအာယုံယူ၍ကျင်ယူတာပွားကြပါစို့သူတော်ကောင်းတို့ဧဝမေသုတ္တာဧကံသမယံဘဂဝသောတရားဝိဟရတိဇေတဝနေအနာထပိဏိကလာအာရမေပါတိကလဝရှင်မယကလဝဣရသုတ္တာနိကံငါယတွင်သာယုတ်တာနိကလာ ခန္ဓာဝေကသာယုတ်ဘာရာသုဒ္ဓဣတယသေတနာတော်မြတ်ကိုမေမယအာနာလေနာဘယတတိတော်အာနာနာတိဘဂဝတော်ဣတရိယသီရိကမပယတမိဘုံကြောင့်လေးနဲ့စုံကြီးကြောကြာရှင်တော်မြတ်ဘယဤသာမူကသတ္တထင်ရှားဌာနောဘာမဧဝသုတ္တဤတို့နာကြ၍မာသာ အခြေခံအုံမြင့်ပဏ္ဏသေးပါပဲဒီအခြေခံအုံမြင့်ပဏ္ဏသေးဟာသံဃာယနာဝင် ရှင်မြတ်တို့မှတ်တမ်းတင်တော်မူထားခဲ့သည့်နှစ်ပေါင်း2525နှစ်ကြာပြီမဲ့လို့သိသိကြီးလေးစွာမပြောက်ဖဲယနေ့တိုင်အောင်ဆွဲမြဲတည်နေတဲ့စကားတော်တရားပါဒီအမေသုဒ္ဓါဆိုတဲ့စကားတော်တရားဤသမိုင်းဝင်ဟာလည်းပဲဘုန်းကြီးတို့တရားဓမ္မတို့အတွက်အလွန်စိတ်ဝင်စားစရာကောင်းပါ။ဒါကြောင့်လဲလို့ဆိုရင်ဖြင့်အခါတစ်ပါးအရိယာဆိုခဲ့တဲ့ ဟာရဲ့ကျေးဇူးရှင်ဘယင်ဗိမလာရမင်းကြီးဟာတတ်ခဲ့တဲ့ဇာတသာဆိုတာသူတော်ကောင်းတိုင်းကြားနာဘူးကြပါလေအဲဒီလိုများသောဖခင်အရိယာဘယင်ကြီးကိုတတ်ခတိမဆမိမယာဆက်မပြောဘဲနဲ့နေခဲ့တဲ့အခါတကူသောတဇံမုံလားရေတာယာဆုံးတဲ့ညအခါမှာအလုံးမူမသေနာပတိအစီအဝဲရှိတဲ့ချိန်ကကာလအညာအလုံးမတန်သာရတဲ့ဒီညာနဲ့လိုက်ပြန်ရည်ခဲ့တဲ့ ဝါသာယတော်ညာဤတံမိုးနှင့်ညီစွာတစုံတဝသောပုဂ္ဂိုလ်သာစိကခံစားရခြင်းဖြင့်ကောင်းလေစွာဒီလိုအနေအချင်းဘုရားသာစိကလိုတဲ့စိတ်များအဇာတတဘယင်မှာ ဖြစ်ပေါ်ပြီးတော့လာတယ်အဲဒီလိုဖြစ်ပေါ်ပြီးတော့လာတဲ့အခါခြားခြားသောပုဂ္ဂိုလ်များကဒိဋ္ဌိခိုင်းဆရာကြီးချောင်းဥတို့ရဲ့အမိနာမများဖြင့်စိကဖို့ဆွဲတရားဟောကြပေမဲ့အဇာတတဘယင်ဟာစိတ်မဝင်စားခဲ့ပါဘူးအဲဒီအချိန်ကလာလား သမာဓိဇီဝကဘာမှမပြောဘဲနေတဲ့အကာစေတော်သမအစေတော်ဇီဝကလူတကားဒီမှာကိုယ်ွယ်ရှိခတ်ရဆရာသေးသေးရှိရပေတယ်။သင်မှာကဆရာမရှိဘဂတိရင်တဲ့ဘွယ်ကောင်းလေသွား။အဲဒီလိုဆိုတော့မှရှိတော်များဒီမှာမြည်ဆိုတာလိုပဲ။ယောသေးလေးသာသောနေရာဖြင့်မျက်နှာပါသင်္ကန်းတွင်မှရှိလက်ရှိပါသင်ရှင်းစင်ရဲ့။ဘယင်းသာတနာပဲလိုနေနေဘုရားရှိတော်မူရာရသော လက်ဟုတ်ရှိတာဖြင့်ဣတိပိသောဘဂဝါရံသမ္မာသမ္ဗုဒ္ဓောဝိဇာသရဏသမ္မာနောသူအတောလောကဝိတုအနုတ္တရောပုရိသဓမ္မသာရတိသာဓာတိဝမနုဿာနာဗုဒ္ဓဘဂဝါဘဂဝါဗုဒ္ဓသာရတိဝမနုဿာနာအနုတ္တရောပုရိသဓမ္မသာရတိလောကဝိတုသူအတောဝိဇာသရဏသမ္မာနောသမ္မာသမ္ဗုဒ္ဓောအရဟံအဲဒီလိုဘုရားရှင်ဤဂုဏတော်တွေကိုအသည်အသည်ရွတ်ဆိုချီးမွမ်းပြီးတော့ပြတဲ့အခါမှာ နောက်ဆုံးသမာတော်ဇီဝကဤအစီအမံဖြင့်အဇာတတဘယင်တစောင်းမုံလာပြီညမှာသမာတော်ဇီဝကဖာနိဆောက်လို့ပြီးတကလာလူရန်တာခဲ့တဲ့အမ္ဘဝနာဝိဟာရကိုတရတော်ဥယျာဉ်ကျောင်းတိုက်လို့လာခဲ့ပါပဲအဲဒီလိုလာတဲ့အချိန်ကကာလမှာနောက်ဆုံးဘုရားမူရှိသော1250သောသံဃပရိသတ်တရားရှိမှနေကြတဲ့အမ္ဘဝနာဝိဟာရတရားတော်ဥယျာဉ်ရောက်တဲ့အချိန်ကကာလမှာအဲ့ဒါကိုမြင်ရတော့ အဇာတနာပင်ကြည်လင်ရှင်ပြအာရကျင်နာလာတော့အဟောဝဒအဟောဝဒအဟောဝဒရှင်မမှုနေရာဖြင့်ငြိမ့်သက်ပိသကလာအိန္ဒြေရှိတော်မူကြပါတဲ့ပရိသတ်ဒါကြောင့်လူအရရနာအပြာပြာပြမမျိုးမျိုးရှင်ကိုပူဇော်ပိသကလာ လောကနဲ့တည်းယုမှာသူ့ရဲ့ကောင်းတဲ့နေရာဖြင့်ကြော်ဟုနေခဲ့တာပဲအနုတ္တရပုရိသဓမ္မသာရတိသတ္တာရိဝမနုဿာနာ တရားကြီးကသမာဓိကြီးကပြောပြတဲ့ဂုံလူတွေနဲ့အင်မတန်လိုက်ပဲညင်ရွတ်တယ်မြတ်ဘုရားပါလားလို့တရားရှုမှနေကြတဲ့သံဃပရိသတ်ကိုမြင်ပြီးတော့အဇာနသဘယင်သာသနာစိတ်ဝင်စားလာပါတယ်သူကိုယ်တိုင်မှတ်ရတာလားသူတစ်ပါးမှတ်တာမြင်ရလို့လားသူတစ်ပါးမှတ်တာမြင်ရလို့ပါဗျာအဲဒါလိုမြင်ရပြီတကားလားအာရဝန္တာကုန်ခဲ့တဲ့ကာလရက်ကြာဒါရီယာလားဟာတာဖြစ်ပါဘောလား ဇိဒံပြီးရတဲ့အချိန်ကုန်လွန်သွားတဲ့အချိန်ပြန်ပြီးတော့ရေစာမရတဲ့အချိန်အရိဒမောရေအချိန်ညာတသနာမျော၍ဤနဲ့ဧကာဧကလာဤချိန်မှာစပြီးငါရဲ့အသက်ရှိချိန်အာနာပြည့်စင်များဒီသာသနာတော်အတွက်ဖြစ်ရမယ်လို့ရှင်မနေကြတဲ့ဟောတန်ခါယောဂီပရိသတ်မြင်ပြီးတော့အဇာတတဘယင်သာသနာတော်ခြေစုံပြည့်ဝင်လာခဲ့ပါသည်ပရိသတ်။ဒါရောက်တရားတော်စွာတရားတော်ဂုံရ ။ယိုင်မပိသကလာလေကတဲ့ပုဂ္ဂိုလ်တွေကိုယဉ်ကျေးသိမ့်မွေးအောင်သွားဆောင်နိုင်ခဲ့ပါပေသည်။တရားတော်ရဲ့ဂုဏ်ကြီးဟာမကြီးမဘူးလား။ကြီးပါပါဘုရား။အဲဒါနဲ့ဆိုပြီးသကလာဇာရဏသာသနာတောင်းဘလောက်ကြည်ညိုခဲ့တယ်ဆိုရင်လောကမှာဘုန်းကြီးတို့တရားဓမ္မတို့တာမလူသားတွေဘုရားကြည်ညိုတယ်ဆိုတာကပြုံးကောင်းစုကောင်းယုံတော့အစဉ်တမ်းပဲဖြစ်။ဒါကြောင့်လဲဆိုရင်ဖြင့်မိမိရဲ့ဇနီးမယားသမီးသားစားတဲ့ဆွေမျိုးမိသားစုဒီကြည်ပြည့်စည်တာကိုအကြောင်းပြုပြီးတကားလား ဝမ်းနဲ့မှုစသည်ယူကျုံမရအပူလုံးကြွကြတယ်နှမျိုးတတ်တာကြ။ဘာယပရိနိဗ္ဗာန်စံတော်မူစီကိုတွေ့တော်ပြီတကားလားမျက်ရည်ကျနှမျိုးတတ်တာမှုဆိုတဲ့လူကနေတယ်။ဟောအဇာရသဘင်ကြည့်လိုက်။ဒါနေတော့အချိန်ကလာဘုရားကိုတော်မြတ်ဒီမဟာပရိနိဗ္ဗာန်စံတော်မူစီအခါကလားသာသနာတော်အသက်အသက်နဲ့ဒီစွာကျင့်ယောဂကျင့်ယောဂခဲ့ပါတယ်။ ရာရီယောပြုခြင်းဘယေအဇတသာအဒီအတိုက်သံတော်ဥမတင်ရဘူးရွှေတော်ကွယ်ပြီးတကလာ နိုင်ရဇံမွဲဝင်လိမ့်မယ်ဒါကြောင့်ဥပတမြင်လေးအပြင်သောမသတုမရုကာယင်သုံးခုပြုလုပ်ပြီးတော့မှန်လားပါဗျာဇာတာတော်စလည်းများစီကြောရစီကြောမှာဗျာလို့အဲဒီလိုအနေအချင်းနာကောင်းပေါ်ရုံများဇာရတဗျာသတုမရုကာနဲ့ဆိုင်ပြီးတော့အရှင်ဗျာသက်သက်နဲ့လူသွားချင်းညများနိုးတော်မူလာပါတယ်မြတ်ဗုဒ္ဓရဲ့ မဟာလက္ခဏာတရား48ခုနဲ့ကဆုံးလာပြီလေကပရိနိဗ္ဗာန်ဆောင်ဝင်တော်မူကြောင်းပါဖရာလို့ဟောဒီလိုရွှေနေတော်တင်းသွင်းသံတော်ဦးတင်းချင်းပြုကြပါတဲ့ဒီရသာသာသနာယမာဒီနှလုံးသားတရားစိတ်ဝင်သွားတော့ဟဲရွှေတောင်ကြီးလည်းကပြူသလိုငါမဟာကိုယ်ွယ်ရမရှိတော့ပါလားငါဒီလိုများနိုးပါတယ်မြတ်ဗုဒ္ဓသည်ပြိဋိဘံဆောင်ဝင်တော်မူသွားလေပြီတဲ့နှလုံးသွေးဒီမှသည် တဘောလုံးရှိကရာကြောခြင်းသွေးသားစားသည်တွေပူလောင်၍အေးမြသောသောဘာအဝင်ပါအလုံးသောဇတုမရုကံကြီးဟာပွက်ပွက်ဆူလာပါတဲ့ပြိတ္တာအဇာတသဘယင်သာသနာဝင်အဖြစ်နဲ့ကြီးညိုတာဟာစံမတင်တော့ဘူးလားအေးအဲ့ဒါလိုလည်းပဲအတူယူထိုက်တယ်ဒါကြောင့်အဲဒီချိန်ကားကလာအဇာတသဘယင်နန္တတလေးနေများရှိပါသေးသည်တို့တွေကြောင့်အကျဉ်းချုပ်ပြောရမယ်ဆိုပါရင်ဖြင့်ရှိတဲ့များတလောကလုံးများသွားပြရတတ်တော်တွေစုယုံပြီးတော့မြေအောင်မှာ ဒီသနာနဲ့သူကြောက်တိုင်းနဲ့ထက်ရင်းမကနဝရဗရမယယရဏဇေဝတော်နဲ့ထားပြီးတော့ငါရဲ့ဆွေချင်းမျိုးဆက်များနောင်အတော့ရှိအောင်သာလနာပြုကြစေသည်အဲဒီတော့ထားခဲ့တာကိုနောင်ကရှင်မမဝိပုဒ္ဒဒိဋ္ဌမြင်တွင်ထေရှိရှိတဲ့ညွှန်ကြားမှုရအသောကရာဇာဆိုတဲ့ဒီကမ္မသောကမင်းတို့ရှုပေါင်းထုတ်ဝဲပြီးစကားလာယနေ့ရွှေတကောင်စတာအားလုံးသောရှမ်းကရင်ကရင်ကရမွေကရမမကြမ်း ဤကောင်စွာတိုင်းရင်သာငကဘာလောကရာအပြာဓမ္မဖရာရဲ့ဓာတ်တော်တွေဟာသင်ကိုတည်ငြိမ်ရဲ့ခြင်းဒီဝါသာသနာတော်ပြန်ပွားခြင်းဒီအဇဒတကျေစုဒီလိုတရားမကောင်းဘူးလားဒါပဲလားဆိုရင်ဘောဗယပရိနိဗ္ဗာန်သာဝနောမုမြင်နာကျော်၃လခရီးမှာသာသနာတော်ရဲ့ပြည့်စုံမဲ့မူဝါဒကိန်းခန်းနေကြုံလာလို့သာသာသနာတော်ဤ မဟာတိုင်းလက်ဘွယ်ဦးစီးနာယကဥဆောင်ဖြစ်တော်မူသောရှင်မဟာကတဗာအဲဒီရှင်မဟာကတဗာကိုရောကြီးနဲ့ပုထုဇဉ်သောတာပန်သရကအနာဂမနော900သောပြေကသုံးပုံဆောင်ရဟနာရှင်များတို့ရှုဝေးကြပြီးတော့ပထမသံဃာယနာတင်တယ်ဆိုတာနာဘူးကြပါတယ်နော်အေးအဲ့ဒီချိန်ကလာသောတိကကသံဃာကိုယ်စားသံဃာတည်တဲ့ကိုဆရာတော်ဘုရားကြီးကကျေးဇူးတော်ရှင်မဟာကြီးဆရာတော်ဘုရားကြီးနဲ့ အလုံးတော်ဒီကဗုဒ္ဓသာသနာနှုတ်ကအဘွဲ့ဤဒေဝီရဲ့ဘွဲ့မြို့သမီးစောင့်ဆောင်ရဲ့ဘွဲ့မြတ်ခနောက်သုံးခုပေါ်မှာရွှေတောင်းရည်ဒီကနေတဲ့ဆိုမြင်းမတောင်းရည်ဒီကနေတဲ့ကဲလို့မဟာလီတတိပဒသာသနာတော်ကြီးဟာလည်းပဲဆရာတကစူပေါင်းညီညာစွာဖြင့်တည်နေတယ်ဆိုတာပြောကြခဲ့ပါတယ်။အေးအခုသာသနာတင်ဝဲမှာလည်းပဲဆရာတော်ရှင်မြတ်တွေရေးပဲမလို့ဒါကြောင့်သာသနာတရားကဖြစ်နေဇာတကခံယူ ဇယိပင်ရောက်ရလိုင်ဝါ၌ယရနာမန္နာတော်များဆောက်လုပ်ပြီးတကားလာဟောသာသနာဒါယကာဖြစ်နေပထမသံဃာယနာတင်းတော်မူနိုင်ခဲ့ပါသည်အဲဒီမှာဒီလူတရားဓာတ်တရားသရုံနာပစ္စမသတ္ထယနေ့လက်တော်ထင်ရှားကျေးဇူးတော်ခြင်းအခါမှာပါဏိတာကဘာသာသနာအပြုမဟာစီတရားတော်ဘုရားကြီးနဲ့အာထိကာမိကတိပိတကတရဓမ္မဘာနာကာရိကဆရာတော်ရှင်ဝိသိတသာရမထေရမြတ်တို့အမေအဖြစ်ပြုလုပ်ခဲ့ကြတာဟာ ပုဂ္ဂိုလ်တွေလည်းပဲရှင်မြတ်တွေဆရာတော်တွေလည်းသတ္တော်တွေညာတို့တက္ကဒကမတွေလည်းကြားဘူးလားဝရှိကြရဲ့မဟုတ်ပါလားအဲဒီလိုငါရသောသာဃာပိဋ္ဌာ၌အဇာတသဘိယအပြည့်ရှိလေးပါထောက်ပံ့မှုဖြင့်ပထမသံဃာယနာတင်ခဲ့လို့ယနေ့သာသနာ့ဝေရှင်မြတ်တွေဘုန်းကြီးတော်တရားဓမ္မတွေကိုယ်ွယ်ရှိကသင်ယူနာကြားပြီးတော့နေကြတဲ့ပိဋကသုံးပုံဒီအဇာတသရဲ့ကျေးဇူးပဲဘယ်လိုကျေးဇူးပါလဲ အဲ့ဒါအေဝမေတုတ္တဆိုတဲ့စကားရကလေးဖြစ်ပေါ်ပုံမှာပဲပြိတ္တာသာသနာတော်နဲ့ဘလောက်ယဉ်ဒီခဲ့တယ်လဲသာသနာတော်ဘလောက်အရှိကကြကြအုံးမြပနဲ့တဲ့အနေအပြင်ဆွဲခဲ့တယ်လဲဆိုတာဘုန်းကြီးတို့ဗိဓာသဘောပေါက်တော့ပါပြီဒီတော့ဒီအထဲမှာကောက်ချက်ချရမှာကဇာတနာဘယံဘေကိုသတ်ခဲ့တဲ့အများပြောလူမိုက်ကြီးဇာတနာတွေတရားရှုမှနေခဲ့တဲ့ယောဂီပရိသတ်ကိုမြင်၍ ဒီကဲလို့စေရီပေါင်း၈၄000နဲ့သံဃာယနာ6တန်လို့ဤအုံမြပဓမ္မသံဃာယနာဒကာကြီးအပြည့်ခံယူခဲ့တာဟာတရားတော်ကျေးဇူး။ဘာကျေးဇူးပါလဲ။ဧကရဝသောသမယခါ၌ဝေကဝါဘုံတော်၆ပါးသခင်မယားရှင်သည်သာဝတိယနာဟောတိမြို့ရဲ့လျောခြင်းဖြစ်တော်ဟာအနောက်တောင်မရနိုင်ရှိသောအာနာတာပဏိကသာချမ်းသာမဲမွဲသူစင်းရဲ့တို့အဝါစာရည်သာ ဆရာပါတဲ့သူရှင်ရဲ့များစာရိစာပေးရစွာသောကြောင့်အနာတပင်အမည်ရှိသောသတေယအာရမဏလုံးဝလျောပြောဝဲရာယံဖြစ်သောဒေတာဝနေ90လေးကလေးမိတ်မနောရေရောစွာဆောင်းလိုလူသားအသောစေတဝန်ကိုရွှေကြောင်းတော်၌ဝိဟရတိလျောင်းတရားတော်လေးပါးဤရာမြတ်တာကဖြင့်ကောင်းစွာရှင်ပြောသရေလုံးစာနေတော်မူပါသည် တိယသာဝတိအာရဝီကောသမိသက္ကဘက်ကခေါ်ဆိုရတဲ့တိုင်းပြည်မှာအသွယ်တွေတွင်ရှင်တော်ဗုဒ္ဓသည်သာဝတိမြို့ဇေရဝံကျောင်းတော်မှာကင်းရောက်နေတယ်လို့မှတ်ခဲ့ပါဘယ်မြို့ပဲကျောင်းပါလဲအဲဒီသာဝတိမြို့ရဲ့သမိုင်းရှင်နေရာဖြစ်လဲဘုန်းကြီးတို့တရားတရားမတို့အင်မတန်စိတ်ဝင်စရာကောင်းပါတယ်ဒီတော့သမိုင်းရှင်ထက်သူသာဝတိမြို့၏အခြေပြလူဦးရေသန်း90ရင်းအရာ9ကလေးရှိပါတယ်။ ဒါကလေးဆယ်သန်းနဲ့တွက်လိုက်တော့သံမောင်း80ပေါ့သာဝတိမြို့နယ်လူထုဘယ်လောက်ရှိပါလဲ။ဒါဆိုရဆိုသာဝတိပြေခွန်နဂရေလူနေများလာသည်သာဝတိပြေလူဦးရေဘယ်လောက်ဘယ်လောက်များပြတဲ့လူဦးရေရမမငိမ့်မချမယံဗလာထင်ရပေါက်လို့ဆိုပြီးတကလားတရားလွတ်နေမလားလို့မအောင်မင်းနဲ့ပြိတ္တာ။ ကဲအခြေပြစကားဆိုကြစို့ငါကလေးမာအရိယာရှိကနေကြသည်သာမောင်50ပုဂ္ဂိုလ်တွေကဘာတွေပါလဲအာဘိဇုံသောတာပန်မသဘေကပိပိသေတိကျမ်းသာရှုမှမှုဆိုတဲ့တတိပဒံဝါဝပြီးတော့တရားရကြတဲ့ပုဂ္ဂိုလ်တွေအရိယာသူတော်ကောင်းတွေပေါ့အဲဒီလိုအရိယာသူတော်ကောင်းတွေဆိုတော့ကြံတဲ့ နာဂရေကောတဲ့တောင်းလက်ခဲကဗယံဗရာလားဆိုတော့ဆိုရမယ်နာဂရေကကလျာဏမဟုတ်ချဖြစ်တော်သည်ဒါဖြင့်သံမောင်း20ကကလျာဏပုထုရှင်တွေဘာတွေပါလဲလူဝိရေခုနကလေးဆိုတဲ့သံမောင်း90မှာအလုံးနုညာသိမ်ဝိတရားအည်ပြည့်ကြတဲ့ပုဂ္ဂိုလ်တွေရှိဆိုတော့မသားရပြီဘူးလား န်ကျေးဇူးတော်ရှင်ဘဝသာသနာပြုသက်တော်ကြီးဆရာတော်ဘုရားကြီးနဲ့အလေးအလီတော်ဒီကနာယကဘွဲ့ဓမ္မဂရိကဘွဲ့ဩဂရနာယကသာသသူမများကလည်းပဲမဟာသတိပဋ္ဌာန်ဆိုခဲ့တဲ့ရှုမှတ်လေဩဝါဒခံယူသည့်အတိုင်းရှုမှတ်မှုဖြင့်ဉာဏ်သာဉာဏ်အေးကြဖို့ဆိုပြီးတော့ဩဝါဒပြုတော်မူကြပါလေ။အဲဒါတော့သာဟောဒီပြမောစေတော်ကြောင့်ကင်းအောင်စံမြောဖရာဘဂဝါနေတော်မူခြင်းကာလ သန္တရာကောဘဂဝါဘေကုအာမန္တေတိဘေကောတိဗရာတေတိတေဘေကုဘဂဝါတောပိစ္ဆာသောတုံဘဂဝါဣဒာဒဝောစာဒီစကားကတော့ဘုန်းကြီးတို့မိဒါအထူးမဟုတ်ပါဘူးဒီလိုနေရာပြင်ငိမ့်သက်ပြီးများပြီးစကားလားသူတော်ကောင်းတွေပေါ်များတဲ့သာဟောဒီနေပြီးတော့ဒီတော်ကြောင့်ခင်အောင်နေတော်မူခြင်းကာလမိမိတို့ရဲ့ជីវဝရဲ့စီပွားရဲ့လူမှုရေးဒီဟာရဲ့ကိစ္စတွေပြည့်မြောက်လို့ဘုရားထံ ရှင်းကပြီးတော့လာကြတဲ့တရားဓမ္မများနဲ့ယဟန်သံဃာတော်များကိုဖရာကဘိက္ခုလို့ဝါရင်ကျေသူတို့လို့အဲ့ဒီလိုခေါ်တော်မူလိုက်ပါတယ်။အနည်းရောရေမခါကြနေရတဲ့ယဟန်တော်များနဲ့ပရိသတ်အပေါင်းတွေကလည်းပဲဗရန်တတိရှင်မြဖရာလို့ခွန်းလုံးစကားပြန်ကြလျောက်ထားကြပါတဲ့။အဲဒီလိုနေရာပြန်လျောက်တတ်ပြီးတဲ့အခါညာသွားမြတ်ကိုရောမြတ်ကြီးကဗရင်သာဩဘေကဝေတေတိသာမိ ပါရာရေကပါရာဒာနိကပါရာလိကပနိကတံသုနာဓမနာရိကရောထာတလန်လို့ဆိုပြီးတော့တတိအနေအတာများစွာဗျာဟောကြားတဲ့စကားကိုနားဆိုင်၍နေသည့်အခါမှာဘုရားကိုရောမြတ်ကြီးကအတာကောတုဝက၌ဘဂဝါအရှိဘုံတော်သခင်မယားရှင်ကိုရောမြတ်သည်ပါရိဇာဝလုံးဝမောကြီးကို၎င်းပါရာရိဇာဝလုံးဝမောထားဆောင်နေသူကို၎င်း ဘာရဒာနေဇာဝနောမောထားဆောင်နေပုံကို၎င်းဘာရနေကေပနေဇာဝနောမောဖြစ်ကြခြင်းကို၎င်းအဟံငါဘေအာတိယောဒုမကံရှင်းသာတတိတိချက်သမီးတို့အတေတိသာမီကောင်းစွာမသွေဟောကြပေဟဒုမေသင်တို့ဒီသာဓုကယောသေဟိသစွာ မနာလီကရောဓာသုနာတာအာယုတပါစိတ်မသွားပဲနာဆက်၍နာကြကုန်ရသည် ပြင်းမင်းလေးခင်ရေကဝတသိရှိကိမွေဟာပါရမီပြားရတွေကိုဖြစ်ခြင်းတော်မူပြီးကာလမှာရောအာယာဖြစ်ပြီးလေ45နှစ်တာဆိုတဲ့ကိုရောဤတဘဝသန္တရာတတ္တနာယောမှာရောဘုရားမြတ်စွာဘုရားတရားကိုလေးစားတော်မူခဲ့ပါလေ။ဘာကိုလေးစားခဲ့ပါလေ။လေးစားလဲလေးစားတတ်ပြီတဲ့ပေါ့ပြိဿတရားရှုမှတ်လို့သာလေဖယားမြတ်ဖြစ်ရတာပဲ။ တရားမရှုမှဖဲနဲ့ဖရာမြဖြစ်နိုင်မှာမလားကိုယ်တော်ရဲ့ရှင်းအမြင့်ဆုံးသတ္တဝါတွေခင်နိုင်တဲ့သဗ္ဗညုတရှင်ညာတော်ရအောင်ပိစာပိသကလာပေးခဲ့တဲ့သောတရားကိုသာလင်ဓမ္မကရုကငါအလေးပြုမှတွန်းမှာပဲလို့ဘုရားရဲ့ရွှေစိတ်တော်ရင်နှလုံးမှာအစဉ်အပြည့်သုံးဆွဲတော်မူလာလို့ယနေ့တရားရှိခဲ့စိတ်ကောင်းဝင်ရသည့်သူတော်ရှင်တို့မှလည်းပဲ လောကီယမခန္ဓာကိုရှိလို့မပြုတ်မဖြစ်ကိစ္စတွေဆောင်ရွက်တကယ်လို့တရားတော်မှာလည်းပဲအချိန်ပေးပြီးတကလားလေးစားစွာမဆောင်ရွက်သင့်ပေဘူးလားအဲဒါလေးသတိမမေ့ကြပါနဲ့ညာတော်ရရရေးရွာရေးကာမရေးနဲ့သာသနာရေးတို့ဆုံလာရင်တို့တရားဓမ္မတွေကရရရေးရွာရေးကာမရေးပေါ်မှာအလေးမူနေကြတယ်ဘာသာရေးကိစ္စဂျုံလာပါလိမ့်ပဲသွားရအောင်မမို့မအားသေးလို့ အဲဒီလိုကိစ္စတွေနဲ့ဘုရားတရားသံဃာကိစ္စတွေကိုရှောင်လွဲနေကြတာဟာသာသနာဝင်လူသားတွေအတွက်အားနည်းချက်ပါပဲအဲဒါလေးကိုတို့တရားဓမ္မတွေအတ္တတရားမဝမနာမသိမိကာလမှာပြုရင်လည်းပြည်ပြင်းသင့်လေပြီမပြင်းသင့်ဘူးလားအားရဘုန်းကြီးများတာဝရပြုမျိုးမှာဤတော်နောင်တော်ယဟန်သံဃာတော်များနဲ့အလုံးတော်ပရိသတ်တို့အားဘုရားတရားသံဃာရေးကိစ္စကိုအလေးပေးဥစားပြုပြီးတော့ဆောင်ရွက်ကြပါလို့ဘုန်းကြီးများကတိုက်တွန်းမေတ္တာရပ်ခံပါတယ်။ ဆိုကြပါစို့ဘုရားဟောတယ်မယ်အချိန်တရားရှုမှမယ်အချိန်ဒီအချိန်မှာဒကာဒကာမအဲ့ဒါရီလာမယ်ဆိုရင်ဖြင့်အဲ့ဒီအဲ့ဒါကိုဒကာဒကာမမငဲ့ပါနဲ့မိမိရဲ့ဘုရားတရားသာမကိစ္စကိုသာလင်ပြုသင့်အောင်ပြုပါထိုခြင်းကလည်းလာလာပါနဲ့ပတ်သက်ရတရားတထောင်စသည်မရလိုက်ဘူးဆိုရင်ငါတို့တရားတထောင်နဲ့တရားသာကုသိုလ်ကြီးကိုစီးပူလိုက်ရပေပြီလို့ကျင့်လာတော်မူကြပါရှင်များတို့ယောဂီတို့လိုဟောသလိုဘုန်းကြီးများကမေတ္တာပြုပြီးတော့တတိပေးပါလေ။ဒါရင်ရှိပါစေ။ယခုလည်းဘုရားကိုရောမြတ်ကြီးက သူကိုယ်တိုင်ဘုရားအဆင့်ရအောင်ပြည့်မြောက်ထုတ်တင်ခဲ့သည့်ယေမတမောမြတ်တော်မူသည့်တရားတော်ယရနာကိုလေးပိုင်းလေးကန္တာအနေအပြင်ခွဲခြားပြီးဟောမယ်အဲ့ဒါကိုအလုံးပရိသတ်နာကြ၍အာယုတော်ပါစိတ်မသွားပဲနာဆိုင်နေကြပါလို့တရားအလေးပြုကိုဘုရားတိုက်တွန်းတော်မူခဲ့ပါတယ်အဲ့ဒါလိုတိုက်တွန်းတော်မူပြီးတကားလားအပိုင်းလေးကနာကနာမတိပါရဆိုတဲ့ဝန်တော်ဝန်ဘုဓမ္မနိပါရဟာဆိုတဲ့ဝန်တော်ကိုထားဆောင်နေလူ နာမသုမာရဒါနဆိုတဲ့ဝန်တို့ကိုထမ်းဆောင်နေဖို့နာမလေးပါရနေတိပနဆိုတဲ့ဝန်တို့ကိုပြစ်ချရင်ဘယ်နှပိုင်းလဲမမြဘူးအဲ့ဒီ၄ပိုင်းပြီးရင်တရားဆုံးမှာ၄ပိုင်းလဲမှတ်မိမှတရားကအဆုံးသတ်ဖြစ်မှာမမှတ်မိပဲနဲ့အဆုံးသတ်လို့ဖြစ်ပါမလားဖြစ်ပါဘူးဒီတော့ဘယ်ဟာကုရောမြတ်ကြီးကအဲ့ဒီလိုဩဒိတာခြင်းမာတိကအရှိကနိဒာယေပိသကလာနေတိတာဆိုတာဖွင့်စကရအကျဉ်းနဲ့အိဗေကိုကတမောဇဘေကဝေပါတော့ ဒေဂဝေတရားကိုလိုလားကြတဲ့စေတတဏိစေတမိတို့ဘာတော်ဝန်လုံးဝန်မဟုတ်ဒီကဓမ္မောစပဲဟာလေဝန်တို့ဝန်ဖို့ဆိုတာပဲဟာလေလို့ဘုရားကိုတော်တိုင်းမင်းလည်းမေဘုရားပြဿနာပြုတော်မူပါလေအဲဒီလိုပြုတော်မူမင်းတကားလားပေဇမာရနခန္ဓာဒိဋ္ဌဝဇနိယရူပပါရနခန္ဓာဝရဏုပါရနခန္ဓာသင်္ယုပါရနခန္ဓာသင်္ဃာရုပါရနခန္ဓာဝိညာဏုပါရနခန္ဓာ ကာယဥဒ္ဒတိဘဂဝေပါရောဒါအဖြစ်စကားဘာစကားပါလဲမေဇုပါရဏခန္ဓာတိငါးပါးသောဆွဲလန်းနိုင်ရာဥပါရဏခန္ဓာတို့ဝိဝဇနိယစွာသည်အသာဖြစ်ရ၏ဆွဲလန်းနိုင်ရာခန္ဓာငါးပါးသည်ဝန်တို့ဝန်ဖို့များပါပဲအဲဒီဆွဲလန်းနိုင်ရာခန္ဓာငါးပါးကဘယ်ဟာလဲကတမနိပိစ္ဆရူပါရဏခန္ဓာဖောင်းပြမှုဆွဲလန်းနိုင်ရာယုတ်တရားအစု၎င်း ဝေရဏုပါဒနကနော အာသမှုဇွဲလာနိုင်ရာဝေဒနာတရားအစု၎င်းဒိညမာရနကနောမာသမှုဆိုတဲ့ဇင်ညာတရားအစု၎င်းဇွဲလာနိုင်ရာမာသမှုဇင်ညာတရားအစု၎င်းသင်္ကာရုပါဒနကနောပြုစည်းရင်မှုဇွဲလာနိုင်ရာသင်္ကာရတရားအစု၎င်းဝိညာဏုပါဒနကနောသိမှုဇွဲလာနိုင်ရာဝိညာဉ်တရားအစု၎င်းဒေဂဝိယနောအယအဲ့ဒီဇွဲလာနိုင်ရာခန္ဓာ၅ပါးအပေါင်းကို အာရောတိဝလောမောဟု၍ဥစ္စတိခောဆိုပင်ညာသမဝပါဝေတတိတံဘိုးစီးလိုက်ပါပြီးတော့သူတော်ကောင်းတို့မိမိတို့ရဲ့မိမွေပေးထားခဲ့တဲ့သာသနာတော်နဲ့ကျုံရအောင်ဘုရားကုလိုပရိယပရိပါ သာသနာတော်နိုင်ရအခြေခံထားပြီးတော့မေဖို့နိဗ္ဗာန်ဆိုတဲ့ပฏิဝေဒအရသာခံစားရအောင်ကုသိုလ်တရားတွေကတင်မြောက်ပေးလိုက်တဲ့လူဘဝဘာဘဝလဲအဲဒီသာသနာကြုံဆုံရတဲ့လူဘဝကြီးတန်မိုးရှိစွာနေရတဲ့ဒီလကဆိုတဲ့တရားဟောတဲ့ပုဂ္ဂိုလ်သားလင်ကွာတယ်တရားကတော့သဝေပုံမှန်မကွဲတမှုလည်းပဲမဟုတ်ပါလားအဲဒါတွေကောင်းရင်ကောင်းရင်လို့သဘောကျသွားမိမိရဲ့ပါရမီအခြေခံသိညာစိတ်ထားရင်သာရီ မြောက်ကျေးဇူးခေါ်လိုက်ရတာကြည်နူးစရာမကောင်းဘူးလား။ဒါရင်ဒါပဲစကားအတိပ္ပယ်ကဝန်ထုတ်ဆိုတာဆွဲလန်းနေစရာခန္ဓာ၅ပါးပဲ။ဒါရင်အဲ့ဒါလေးမှတ်တမ်းနေရအောင်။ဝန်ထုတ်ဆိုတာပဲဟာလေ။ငါငါဥစ္စာဆွဲခန္ဓာပဲ။ လွယ်ခန္ဓာပဲလွယ်ပါတယ်နှစ်ခေါက်လောက်ပူဇော်လိုက်ပါမမိပါလားအဲတရားဆုံးလို့လေးလုံးလုံးအောင်မြင်မှဘဝတကယ်လို့ဘွဲ့ရမယ်နော် ဒီလိုမှမဟုတ်ဘဲနဲ့ဟိုလိုလိုဒီလိုလိုဆိုရင်ဝါလုံး300ဘဲဥနဲ့ညာနေလိမ့်မယ်။ဒါလာပြီဟိုလုံးဆိုတာပဲဟာပါလေ။ဒီထဲကနည်းနည်းလေးရှောကုန်ပြီ။ငါငါဥစ္စာဆွဲဆိုတာလေးမမိနဲ့အဲ့ဒါအဓိကတော့ကျဲခန္ဓာ၅ပါးလေးမကဘူး။ဒါပြန်ပြီးတော့ဆိုဝန်တုဆိုတာပဲဟာ ဒီတော့ဆရာတော်သံဃာတော်တွေတော့ဖြင့်တနေ့တနေ့မနေ့၄ပါးနေ့၄ပါး၃ရက်တိုင်းနဲ့ညက၄ပါးဟုတ်တယ်မဟုတ်လားစစ်သုံးလေးညက၄ပါးထည့်လိုက်တော့28ပါးအာဝရယဆရာတော်ဘုရားကြီးဩဝါဒခံယူပူဇော်ပွဲမှာဓမ္မပူဇာနဲ့လုပ်ကြတယ်ဘုန်းကြီးတို့တရားဓမ္မတွေလည်းအဲ့ဒီထဲမှာဆရာတရားစုပေါင်းညီညာစွာပူဇော်ရမကောင်းဘူးလား။ဒါရင်ဒါပင်အမေမွေးပေးထားတဲ့ပါဇက်ကလေးတွေအလုတ်ပေးရ။ ရူပုပါဒာနခန္ဓာဝေဒနုပါဒာနခန္ဓာသေယုပါဒာနခန္ဓာသင်္ခါရုပါဒာနခန္ဓာဝိညာဏုပါဒာနခန္ဓာအဲ့ဒါခန္ဓာဝန်တို့တွေပဲ ရူပပါရလက္ခဏာဆိုတာကဖောက်ပြန်မှုဆွဲလာနိုင်ကြရာယုတ်တရားအစုအဲဒီယုတ်တွေကပဲဟာလဲဒုဒကာဒကာမမျက်မြင်နာကြခြေကြောင်ပြောရမည်ဆိုပါကဆံများက ခြေပြခြေပြားကဆံများတိုင်အောင်သောအရာဌာနသည်ယုတ်ဥပါဒာနဲ့ခန္ဓာဆွဲလန်းနိုင်တဲ့ယုတ်ဥပါဒာနဲ့ခန္ဓာဘာခန္ဓာပါလဲ ဒီယုတ်ပါနဲ့ခန္ဓာနောက်တဝိနည်းဉာဏစထိမှုကြံသိမှုနဲ့ပတ်သက်၍ခံစားမှုတွေမရှိဘူးလားအဲဒီတွဲရနိုင်ရာခံစားမှုဝေဒနာတရားအစုလည်းဝန်ထုတ်တယ်ဒါဗလာဝါရိယပြုအပြာနိစိတ်သာရမာသမှုဆိုတဲ့ဆွဲရနိုင်ရာတရားအစုလည်းပဲဝန်ထုတ်ဝန်ဖို့ပါပဲယုံနာနှစ်ပါးပြုပြင်စီအဖန်နေပြီးတော့ပေးထားခဲ့တယ်သင်္ခါရဆိုတဲ့ကျွမ်းလန်းနိုင်ရာတရားအစုဟာလည်းပဲဝန်တုံဝန်မိုးပါပဲ။ နောက်တဲ့ကုနေရာပဲသိမှုတော်တဲ့လွယ်လာနိုင်စရာဝိညာဉ်တရားအစုဟာလည်းပင်ဝန်တော့ဝန်ဖို့ပါပဲမှန်ရလားပြိဿတို့ဒါဖြင့်အဲ့ဒီမှာအစွဲလေးက2မျိုးကွဲလာအစွဲဘယ်နှမျိုးလဲဘိုင်မမီအောင်ဆိုငါငါဥစ္စာစွဲလန္တာနဖျားဥပါဒံငါငါဥစ္စာ သွေရန္တာနဗျာဥပါဒာငါသွေနဲ့ငါဥစ္စာသွေနှမျိုးအဲဒီငါသွေငါဥစ္စာသွေမှလည်းပဲထင်လွဲငါငါဥစ္စာသွေရန္တာနဗျာဥပါဒာငါသွေနဲ့ငါဥစ္စာသွေနှမျိုး အဲဒီမှာလွင်မှာဥစွာသွဲမှာလည်းပဲထင်လွဲသာယာကျွဲလနာတပြဥပါဒာမြတ်မပြလိုက်တော့အတင်ဝပြီးတော့ကျွဲလနာတမျိုးသာယာပြီးတော့ကျွဲလနာတမျိုးဘယ်နှမျိုးပါလဲအတင်ဝကျွဲလနာကအရှင်းယုံလတရားနှစ်ပါးကိုသာဝေသမီးဝေသနီးများယောက်ျားစီပါဥစ္စာယရနာကျွင်မြင်ဆိုင်ရပါဥစ္စာစီမင်းလည်းရကညွရတုဂုံသိရုပ်ရုပ်အမနာနာမမမြင်မနဲ့ အဲဒီလိုနေအားဖြင့်ထင်လွဲပြီးတော့ဆွဲလန်းတာတစ်မျိုးဒါပဲလားမဂ္ဂရိဘာကိုအာယောတုမြင်မှုနဲ့ပတ်သက်ပြီးဆုံးရတဲ့အခါငါမျက်ကြည့်လေးကြည်လင်လိုက်တာလို့သာယာတဲ့အဆွဲ။ဘာဆွဲလဲ။ဒီကြောင့်ပြောရမယ်ဆိုရင်တို့တရားဓမ္မတွေဈေးတစ်ခုသွားကြစို့။အယောင်မျိုးစုံဟောစားစရာသုံးဆောင်လေးတွေဝေရမြင်ရတော့ဩငါမျက်ကြည့်ကလေးကြည်လင်လိုက်တာသာယာတဲ့အဆွဲ။ မျက်စိကို ကြည်လင်လိုက်တာလို့ဆိုတာပါလေငါနေနေရကဖြူအနေစိတ်ပြဝါကြောင့်ကြလူနာပြမသတ္တဝါပြနေရတဲ့သောပိတကလာ အရှိယုံနာကိုပညာသဏ္ဍတရားတွေနဲ့ဖောက်ပြန်ပြီးတော့ဆွဲလာနာကအထင်လွဲတဲ့အဆွဲဘယ်လိုအဆွဲဒါပြင်မြင်မှုနဲ့ပတ်သက်ပြီးထင်လွဲသာယာဆွဲလာတဲ့နှစ်ပြဥပါဒံဖြစ်ပုံအကျိုးချုပ်နားလဲဗလားခါးစားမှုမှလည်းထုံနေ၎င်းမယ် ခံစားမှုဝေဒနာမှလည်းငါငါဥစ္စာလို့ဆွဲလန်းကြပြီတဲ့ငါခံစားနေတယ်ငါခံစားနေတာကဘယ်လိုရတာရှိတာပဲမဆွဲကြဘူးလားပညာနဲ့အပြင်ငါမှတ်တာလေငါကြာကြာနာနာမှတ်မိလိုက်တယ်ငါမှတ်မိတာကဘာတွေပဲငါမှတ်မိတယ်ဆိုတာကသာယာဆွဲငါမှတ်မိတာဘာတွေပဲဆိုတာကအထင်လွဲတယ်ဥပါဒံဒိဋ္ဌိဆွဲနှစ်မျိုးဘယ်နှမျိုးလဲဒါပဲလားပြည့်ပြည့်စုံမှုသင်္ခါရတရားတွေမှာလည်းပဲငါဆွဲ ဒိဋ္ဌိကျွဲ၊တာယာကျွဲ၊တဏှာကျွဲ၊တာယာတဲ့တဏှာကျွဲ၊ထင်ဝါတဲ့ဒိဋ္ဌိကျွဲအဲ့ဒီနှမျိုးနှမျိုးပါဝင်ကြဝိညာဉ်နဲ့အားဖြင့်ငါသိရဆိုပြီးစကားလားသိမှုကငါရဲ့လို့တာယာတဲ့အကျွဲငါသိနေတာကဘာတွေပဲညာတွေပဲဆိုပြီးစကားလားွဲလာတဲ့ဥပါဒံဒိဋ္ဌိရွယ်မရှိဘူးလားရှိပါဘူးဗျာဒါဖြင့်ခန္ဓာ၅ပါးမှာဘုန်းကြီးတို့တရားတရားမတို့နှမျိုးနှမျိုးဆွဲလာရှိနေတယ်မရှိကြဘူးလားရှိပါဘူးဗျာအဲဒီတော့ရှိရတဲ့ခန္ဓာ၅ပါးအပေါင်းကို ဝန်တော့ဝန်မိုးကျူးလို့မှတ်ပါဒါပေလောကဥပမာနေအပြင်ပြောရတော့သောသင်မောဘောကယထာဘောကမောတောကဘောကသုံးတွင်ဝင်ဆံရကြီးတွေခြံပိုးသဲဆောင်နေကြတဲ့ကူလီတွေမြင်မှုကြမဟုတ်လားသင်မလိုက်တာအဘောကအိဒီဗလာကျင်းလို့ကျွဲတွေကျွဲပေါက်တွေကြလာပြီးမဇကနှာခေါင်းကဖားဘူးပမာတဲ့ဆွဆွတစ်ဆဲဆဲနဲ့အင်မတန်မှဆင်းရဲကြတယ်အဲဒီလိုသင်များကုလိထနေတာကိုဆင်းရဲတဲ့ ဒီတော့အဲ့ဒီပုဂ္ဂိုလ်တွေဟာမိနစ်ပိုင်းအတွင်းလာရင်ထမ်းဆောင်နေကြရပါတယ်။အကယ်၍ငါမောပါလိတယ်လေဆိုရင်ခိတ္တကဏမြန်နားနိုင်လေတယ်။တဏှာပြင်းအသွားလာဝန်ဒုပ္ပါ၍အပြန်ကြတော့ပေါ်ဝါသွားသွားရသေးတယ်။မသွားရဘူးလား။ဘုန်းကြီးတို့ကလည်းမတော်မှာကာမဝဝိပါကဟောကိလေသာဝဝုကြီးဘယ်နှပါ။အဲဒီဟောသုံးပါးတွေရှိကြတဲ့ဒီခန္ဓာ၅ပါးသဲဆောင်နေရတာ။ ဒါပြင်ကောင်းပြီဘုန်းကြီးတို့တရားဓမ္မတွေကောင်းတဲ့အရာဌာနတွေထဲပို့သွသိထားတာမို့ထားရတယ်ဆိုတော်ပါလေရဲ့ဆက်ထမ်းနေငါထားရလိမ့်မယ်အကရင်မကောင်းတာတွေဆက်ထမ်းနေရရင်ဖြင့်တော်ပါမလားတော်ပါဘူး။ဒါအထုတ်ဖြီမယ်ကျေနပ်ရလားပြိဿကျေနပ်ပါဘူး။ဘယ်အထုတ်တော့ခန္ဓာအထုတ် ကြီးဖြီရတော့မှာဘာဖြီရမလဲအေးအဲဒီလိုခန္ဓာအထုတ်ကြီးဖြီတဲ့အခါကျတော့ အတိတိကိမေကုလနာရောဂနန္တရဝဟိရံပါရာရနောဝသတိလံကာယောမေဇုံနိကေသတိအယံကာယောအလယတရဏတထွာလူလာပြမသတ္တဝါခေါ်ဆိုနေကြတဲ့ဟောဒီတရံရှိတောခန္ဓာကိုရည်သည်အတိတိကိမေကုလနာပိုးအမျိုးပေါင်း80တို့နဲ့ပါရာရနောနိနောရောက်ရပေါင်းနဲ့ဆက်ဆံ၍နေပါပေ၏ ဒေသတော်ပေါ်မျိုး80ရောဤဝသာစွာအပြင်လည်းပဲကာယောခန္ဓာကိုယ်သည်မိစုံသိမိနိုင်ငံတို့နိစ္စတိလိုက်ပါရလေတော့ဤတဲ့ဘုန်းကြီးတို့တရားတရားမှတို့နေ့စဉ်နေ့တိုင်းဖြီလိုက်လိန်လိုက်ဝေါ်လိုက်ဆင်လိုက်ပြင်လိုက်သလိုက်အဲဒီလိုနေရတဲ့ဟောရင်ခန္ဓာကြီးရဲ့မှာဘာတွေရှိတယ်လဲလို့ဖြည်းပြီးတော့ကြည့်မယ်ဆိုရင်ပိုးအမျိုးပေါင်း80ပိုးအမျိုးပေါင်း80ဒါကတက္ကရာတောင်ကပြတယ် နောက်တက္ကရာကောင်ကဘာပြောတယ်လဲဆိုရင်ဖြင့်ကို့အကောင်မောင်မိသားစုနီးနဲ့တွက်လိုက်ရင်၈000ကို့အကောင်မောင်ဘယ်လောက်လဲဒါပြန်အဲ့ဒီဘိုးမျိုး၈၀ကောင်မောင်၈000လို့စုဆောင်းပြီးတော့နေတဲ့ခန္ဓာကိုယ်ဘလောက်ပဲရာသူကြီးကြီးဘလောက်ပဲစီစဉ်ရှိရှိဘလောက်ပဲရုပ်ကင်းနေလာပါဒနာကြီးငွေအချမ်းရလေးဘလိုပင် ပေါ်များကြပါစေယုံနာနဲ့ပါရင်ရတဲ့တတဝါခန္ဓာကိုရှိတဲ့အထက်မှာဟောဒီပုံမျိုးရှိတဲ့အကောင်မောင်ရှိဆောင်တွေ ဟုတ်ပြီလားပြိဿတို့ဒါရင်ကောင်းပြီဒီအတိုင်းရင်းရင်းနဲ့ဖြင့်တော်သားပဲသူတို့တွေကဘယ်လိုလဲဆိုရင်တို့တရားတရားမှတွေမြတ်တဲ့တို့ထားတဲ့ခေါင်းကဆံမင်းအဲ့ဒီမှာတန်းပိုးတွေမရှိဘူးလားဒါဖြင့်သူတို့တွေကလူတွေမြတ်တဲ့တို့ထားတဲ့နေရာပဲလို့ကြီးကျင်လဲစွန့်တော့မြေပေါ်မှာစွန့်သလားခေါင်းပေါ်မှာစွန့်ချသလားဟောဒါဖြင့်လောကကြီးကျင်လဲစွန့်တဲ့နေရာအိမ်သာလို့မခေါ်ဘူးလားယနေ့တရားတရား ရိယာကိုယ်စပင်းနဲ့ကိုအမျိုးမျိုးပြုပြင်ဝါအိမ်သာတွေအမျိုးမျိုးချဲလဲပြီးတကားလာထမ်းမှုသက်ဆောင်ပြီးတော့နေရတဲ့ဘဝဘုန်းကြီးတွေအလို့ဟုတ်လားအဲ့ဒါပဲကြီးအိမ်သာကြီးတွေရွက်ပြီးတော့လောကပြောရမယ်ဆိုရင်အိမ်သာချင်းအလှပြိုင်းနေကြနေမျိုးစုံနဲ့တချို့ပိုက်ဆံနေအကုန်ခံပြီးတော့ဒီအိမ်သာကြီးကိုအလှပြင်းနေကြတဲ့ဘဝလူသားရှင်းလားပြေလား နောက်တစ်ခုအဲ့ဒီသံပိုးကောင်းတွေသေခြင်းဆုံးမကြတဲ့အခါမြေပေါ်မှာလားကောင်းပေါ်မှာလားလောကသတ္တဝါသေခြင်းတော့မြုံနှံတော့ပါတဲ့သုတ်တံဒါပေမဲ့တရားဓမ္မတွေကပူပေါင်းများစွာတို့ဤမြုံနှံရသုတ်တံတွေထမ်းမိုးသက်ဆောင်ပြီးတော့မနေရဘူးလားမနေပါဘူးဘုလို့ရှက်เสียကောင်းဒီဒီကသုတ်တံတွေကိုပြင်မကပုဗ္ဗတိဘာဂရိဘာတတ္တရတတ္တရဖောနထကဘာဆိုညာဟာဟိုဝါဒီဟာ ဒါတွေမြောင်များစွာရင်လည်းလောကသုတ်တန်နဲ့ခြေလဲနေရသေးတယ်မခြေရဘူးလားအဲခြေလဲပြီးတော့နေရတာဒီဝန်တို့ကြီးကိုအလှပြနေရတာလဲကြောက်စရာကြီးပဲဘယ်လိုဥပမာပြရမလဲဆိုရင်မလဲနိုင်ငံသားချောကလေးနဲ့တဲတူဟုတ်လားဘယ်လိုလဲဆိုရင်ပုံစံတစ်ခုပေါ်လေအထက်ကတော့မစင်နေထဲတာပြင်မဲကလပကြော်ရှင်းဆိုခဲ့တဲ့ဇက်ကိုအထထထုတ်မလေးအပြင်ကမရတော့နိုင်ငံညာချိုးကလေးနိုင်ငံညာချိုးကလေး နော်ဒါပေမဲ့တော့အဲမှာတလားချင်းတလားချင်းခွာပြီးတော့ကြည့်လိုက်တော့အဲမှာမဲမဲအတုံး၆၆ကလေးတွေအဲ့ဒါတွေတွေ့တော့ကောင်းသေးလားအခုလည်းဒီတိုင်းပဲခန္ဓာဝန်တုပ်ကြီးကဘယ်လောက်ဆက်ဆုပ်ဆရာကောင်းတယ်လဲကြည့်ပါဘောမြေပေါင်းရှင်းကြကောင်းမောင် ရှင်းသောတို့ဤအလောင်းငောင်တွေကိုသွားရလာရထိုင်ရထားရစားရသောက်ရခွေးရဆန်းရပြောရဆိုရသံဘုသေဆောင်ပြီးတော့နေကြရတာယွန်းစရာမကောင်းဘူးလားကောင်းပြီ တာပဲလားဆိုတော့အဲ့ဒီပိုးတွေမွေးဖွာကြတော့မြေပေါ်မှာလားမိမိတို့ခန္ဓာကိုယ်မှာလားအဲဒီလိုမွေးဖွားတဲ့နေရာဌာနကိုခေအရှိအခေါ်မင်းနဲ့အိမ်လို့ခေါ်သည်တို့ရန်ကုန်ခေါ်တို့ဘာခန္ဓာဆိုလားညာဆိုလားပဲမခေါ်ဘူးလားအေးဒါပြန်အဲ့ဒါပဲကြည့်လိုက်စမ်းမမင်းနဲ့အိမ်တွေကိုတို့တကတကမတွေလပ်ပါကြော်ရှင်၆ပြည့်ကင်းအောင်ပြင်ဆင်ပြီးတော့ပြန်ဝဲဝင်နေကြတယ်ရှစ်စရာကောင်းလိုက်ပါပြီရက်စရာမကောင်းဘူးလား အဲ့ဒါအဲ့ဒီလိုအပြစ်မြင်ရအချို့အချို့ကလေသိတော့လို့ဆိုပြီးရှင်လင်ရရင်အဲ့ဒါလူတော်မဝင်ဘူးဆိုပြီးတော့သူ့အပုတ်ချတယ်ဆိုလားအတင်းပြောတယ်ဆိုလားဝေဖန်တယ်ဆိုလားလောကကအဲ့ဒါလောက်လောကလောကဒါရင်ရှိနေပါသေးတော့ဒီလိုဆိုပြီးတကလားတရားဓမ္မတွေအမိနဲ့သဘွားယုံကြီးတွေကိုသွားရလာရတိုင်းမှာသေဆောင်ပြီးတော့နေရတဲ့ဘဝမရှင်းရဘူးလားရှင်းပါဘူး။အောင်မီဒီပေါ်ရင်လာပြကြတဲ့အခါမြေပေါ်မှာလားခန္ဓာပေါ်မှာလားခန္ဓာပေါ် လောကလူနာနေတဲ့အိမ်ကိုရှိကလူနာအိမ်အခုကဆေးုံလုံးခေါ်သလိုဒီခေတ်ကလာဝါသတ္တဝဥဒမြခန္ဓာရနေကြတဲ့ပုဂ္ဂိုလ်ဒီမှာလည်းပဲဆေးုံကြီးတွေလူနာအိမ်ကြီးတွေတမ်းမသက်ဆောင်ပြီးတော့နေရတဲ့ဘဝသဘောပါရဲ့လားဘိုင်းနာပြီဆိုပိုးမျိုး80ဝိုင်းငါတွဲငါတွဲခန္ဓာအိမ် ဖြစ်စေဝိုင်းငါတွယ်ငါတွေခန္ဓာအိမ်ဒါပြင်ဘုန်းကြီးတို့ကတယုတယကယုကရင်သူတို့ရွှေပေါ်မြတ်တင်ဆိုပြီးတော့မထားရဘူးလားအလောင်းကောင်းနေကြတယ်လို့ဆွံ့ပြပါညီအကြီးပဲဆွံ့ပြကြပါဒါရီသမီးဖွာကျင်တယ်လို့ဖွာကြပါဒီပေါ်မှာနာကျင်တယ်လို့နာဖြားကြပါလို့ ညိုရင်မရှိပါပဲနဲ့တယုတ်တရားကယုတ်ကရင်ပြုပြင်ထားပြီမဲ့လို့သူတို့ကငြင်းငြင်းလေးများနေကြရဲ့ခန္ဓာရှိတဲ့အသွေးသားရှင်အနှစ်တွေသူတို့ကစားပြကြပါလေမစားကြလားဒါကြောင့်ဒုတကဒကမတွေစားစားတဲ့ချိန်ညမျိုးသုံးလိုက်တယ်ဆိုပါလေသူတို့ကလေအောက်ကနေပြီးတော့ပဇာကလေးတွေဟာပြီးတော့ဒုတဖန်ငါတလက်စားပြလိုက်ကြတာသုံးလေးလုံးမှအရာမထင်ခဲ့ဘူးပြေသာ အဲဒီလိုမှသူတို့ကမကြွေးမဆက်ပါရင်လည်းပဲအာတကွိကွိတကြောကြောနဲ့ဟေးပေးမလားကြွေးမလားမပေးအပ်တဲ့ဦးနာလုံးကြောက်ကဒါတွေကြိုက်ဖောက်မယ်မလိမလိမလိမမင်းကြီးမများမလုပ်ကြပါနဲ့မရက်စက်ကြပါနဲ့ဆိုပြီးတော့နေရဆိုင်ရလေးပြေးပြီးတော့ကော်ပီနဲ့ပေါင်မုံနဲ့နံပြားနဲ့ပဲပြုတ်နဲ့ထမင်းရနဲ့စားတော့မဆက်ရဘူးလားအောင်မလီအသီးလီလီပဂရိမျက်စိနဲ့မမြင်နိုင်တဲ့အသီးတို့တတ္တဝါကိုကြုံခံပြီးတော့နေရတာပဲငါကဘာဟဲ့ညာဟဲ့မမနာတွေမများရဘူးလား ပူဇော်ပွဲမပါတဲ့မြို့တော်အားဟာတွေပြောပါလေဟုတ်လားအေးဒါကြောင့်သူတို့ကပဲကိုင်ရဲစေသိရဲ့ခန္ဓာအိမ်ဗါတဲ့ဗါတဲ့လောကကသိရေပေါ်ထိုင်တယေနာကြိုက်ကြတယ်ဆိုသလိုပဲစိတ်ကြအနေအပြင်မွေးလိုက်ကြဖွာလိုက်ကြလောင်းအောင်တွေဆွတ်မလိုက်ကြ အန္တရာယ်ကြီးပဲစုပုံမိသလားလားညစ်ပေစေလိုက်ကြတဲ့ဒီပုံမျိုးရှိစေကောင်းမောင်းရှင်သောင်းတွေကငြိမ်သက်စွာများနေရလားဘဝခန္ဓာညီငွေဖို့ရအရေးကြီးတယ်သူတို့ကပဲလိုက်ငင်းစေရဲ့ခန္ဓာအေးသဘောပေါက်ပါတယ်နော်နောက်တကူကအန္တရာဘာယိရအန္တရာဘာယိရနာ တွင်းပြင်းနေတဲ့ကွာတော့ ဒေါဂနာနာယောဂတို့လည်းလာရတဲ့နော်နိနောရောက်ရဲ့ပေါင်းသင်ဆက်ဆံ၍နေပါပေ။ဒေလတို့96ရာ98ဖြာဘေယောဂတို့ဤဝသာစွာဖြင့်လည်းပဲကာယောခန္ဓာကိုယ်သည်မိဆုံသိမိနိုင်ငံတို့နေရစတိလိုက်ပါရလေတော့ဤတဲ့ကြည်သာ။ဟောဒီခန္ဓာဝန်တို့ထဲနိုင်ထုတ်ပြီးတကားလား။ဒါတွေရှိတယ်အထုပ်ကိုဖြည့်ကြည့်လိုက်တဲ့အခါကာလမှာယောဂမျိုး96ပါးယောဂပါ ဗိဒသမုဒ္ဒနာအာဘာရသီမသမုဒ္ဒနာအာဘာရဝါဒသမုဒ္ဒနာအာဘာရစီကြီးကြောင့်ဖြစ်သောယောဂ32ပါးကလေးကြောင့်ဖြစ်သောယောဂ32ပါးလေးကြောင့်ဖြစ်သောယောဂ32ပါး32ပါး6လေအဲဒီ96ပါးထဲမှာဘုန်းကြီးတော်ဂိမန္နနာသုတ်တံများကြတော့98ပါးပြည့်အောင်ဘုရားဟောထားခဲ့တာနခသာတဲ့ဘာယောဂလဲနခသာနခကခြေသေးလက်သက်သာကရှည်တာရှိတယ် နော်ဒီတော့လောကမှာဟိုအကောင်ဒီအကောင်တွေမှာလက်သက်ရှင်မကောင်းကြပါလေဘယ်အကောင်တွေတော့ဟိုအကောင်ဒီအကောင်တွေပါခန္ဓာအောင်လှည့်ပြောอ่ะယနေ့လူသားဆိုရင်တတ္တဝါတွေကအဲ့ဒီအကောင်းလေးများသဘောကျအကျေနပ်သလားမသိလဲသက်ရှိတွေနဲ့မောင်ကဝေးမဲကဝေးတွေဘာစိတ်ပေါက်ကြတယ်လို့တော့မပြောတတ်ဘူးပြိတ္တာ ။ခိုင်လာရအဲ့ဒီခြေလက်နဲ့သက်တွေနဲ့ထိရိုက်တဲ့အချိန်ကကာလာရဲ့ခုခေပါတဲ့မေခယောဂပုဇာကဘေးယောဂတွေတိုးပွားမလာဘူးလား။ဘယ်နဲ့လက်ဟောင်းမဝါဒဗုဒ္ဓဆိုအထင်မသေးလိုက်နဲ့။ရှိရခင်ကာလကစပြီးတော့ဒီယောဂမျိုးဖြစ်လိုက်မယ်ဆိုတာဘုရားကနခတာဆိုတဲ့ပါဠိနဲ့မှတတ်တင်ခဲ့ပါလိမ့်။နောက်တစ်ခုကအပမဒယောဂအပမဒဆိုတာမိတာတနည်းယူတယ်ယောယူတယ်ဆိုတာပုံမှန်မှန်လားယူတယ်ဆိုတာပုံမှန် ဟောလောကကြီးပါလားဈေးထဲမှာရက်ထဲမှာရွာထဲမှာပလာစတိတ်စုပ်စကုစုပ်ဒုတ်ချောင်းဝက်ချောင်းထီစုပ်ဖနာစုပ်ဒါတွေထမ်းဖို့သဲဆောင်ပြီးတော့သွားနေတာကိုဘယ်နဲ့ခေါ်အယူလို့ခေါ်တယ်ဘယ်နဲ့ခေါ်တယ်လဲအလုံးမဝင်တာတွေကိုစုပေါင်းထမ်းဆောင်မိတကလနေတာယူလို့ခေါ်တယ်ဒုရဝလိုလာလာပပတနာရှိရှိမုံမပြောမဆုံးဘာယမရာပြောဆိုနေထိုင်သွားလာစားတော့တဲ့ပုဂ္ဂိုလ်ကိုအယူလို့မခေါ်ဘူးလားခေါ်ပါဘူး ရှင်လူရဲ့ကိုယ်မျက်စိနဲ့ကိုယ်အာမနာတာပြန်ပြီးတော့ဝေဖန်ကြည့်စမ်းမှရှေးတုန်းကနဲ့တူသေးသလားဟာရှေးတုန်းကဆိုမျိုးသားကြီးတွေခေါင်းပေါင်းကြီးရဲနဲ့ရောင်ကြီးပွေခန့်ခန့်ညာညာထွားထွားကြမ်းကြိုက်သိခါရှိကြတယ်ဟုတ်လားယနေ့လူသားအမျိုးသားတွေရဲ့ခေါင်းပေါ်ကြည့်လိုက်စမ်းမှဘာတွေရှိနေတယ်လဲခေါင်းပေါ်မှာရတဲ့နောက်ရှိကြတွေပြားပြားကဘိုကေဆိုလားဘိုကက်ဆိုလား ရှင်းတော့ကနဲ့တူသေးရဲ့လားနောက်တကူဒကမတွေခေါင်းပေါ်ကြည့်လိုက်စမ်းမအောင်မိမတို့ဖုံဆန်ထုံမိမတို့ဖုံပါပါလေရခုခေကြတော့ကတန်ညိုတတော်ခုတ်အနာပေါက်တယ်လို့နဲ့ရွဲ့မပါတယ်လို့ဟုတ်မလားယတိမေရဝန္တနုစိတ်ဓာတ်တွေပြောင်းပြပြီးတော့နေဒီအဲ့ဒါအပမာရခေါ်တဲ့ပုံမမှန်တဲ့ယောဂပုံမမှန်တာပါတဲ့အယူပါပုံမမှန်တာပါပါလေ အဲ့ဒါတွေလည်းခေတ်ကလာလောကကြီးဖြစ်ပေါ်ပြီးတော့နေတယ်အဝါသဆိုရင်လည်းကြည့်လိုက်ပါအောင်ပုံမှန်လေးရဲ့လားအာရှိတော်ကရင်ရင်ကျေးရင်တကားရင်အမောင်ရင်အမေရင်အကိုရင်အမရဲ့နဲ့အခုခေတ်ကျတော့ဘုန်းကြီးတို့တောင်နားမလဲတော့ဘူးတကားတည်းအခုပြောလို့ပြောမှမသိဘူးရှိသေးတယ်ဝေးကွာတဲ့နေရာဌာနမတော်ကားနဲ့မြန်တရားဟောသွားပြန်လာဟေးဟိုပုံမှာခဲမှုစီကြီးပါသွားပြီကွာဟာဘေးမှာပါလိမ့်လို့ကိုပြောလို့ပြောမှမသိဘူး အဲ့ဒါလောက်အတိရှိတာဒီပြင်အားတော့မပြောပါရစေနဲ့ဒီထဲမှာလည်းပဲဒုဒကဒကမတွေသတိပြုကြဇမ်းမှာရှိခါကာလကကျောင်းငါရနာတယ်ပဲကျောင်းအမကြီးကသီရိသုမနာဒေဝီဟုတ်ရဲ့လားဟောပုပ္ပန်ရဲ့ကျောင်းမကြီးရဲ့ဝိသာကကျောင်းငါကြီးကဘယ်သူဆိုလားပါဠိနာမည်တွေနဲ့မဟုတ်လားပြီးတော့ဝိသာခဓမ္မဒိဏအဲဒီတော့ပါဠိနာမည်တွေနဲ့ရှိခဲ့ပါသေးရဲ့ခုကသိမ့်သန်းကျော်ထွန်းမောင်ကြီးခိုင် မတန်တမိုးစရခင်နှင်းလိုရင်ဘာနေသမီးဘာနေတာမှမသိတော့ဘူးအဲဒီလိုပုံမှန်မှန်နာကဘာယောဂအပမဟာရယောဂဘာယောဂလဲအေးမပြောပြရခြင်းနဲ့တော့သဘောပေါက်ပါပြီဒါကြောင့်68ဖြာ68ဖြာဘေယောဂဘေယောဂ နေရာလေးနဲ့ယောဂကင်းမှတယ်ရလို့ပြောနိုင်ရလား။ဒီနေ့ရောဒီနေ့လာရင်အဘုံလုံးကြာတယ်တော့ကြာစနေဘယ်နေ့မှဖြစ်ဖြစ်ဘုန်းကြီးတို့ရဲ့ခန္ဓာအစဉ်အပိုင်းကိုချွန်မြတော့တခုခုတော့လက်နဲ့နဲ့များထိုးကြည့်စိုက်ကြည့်ပါလားမနာပဲနေသလားနာသလား။နာတာဟာယောဂနာတာဟာပါလေ။ ကုတ်ရခါရပေါင်ရဝမ်းရချီရလက်ရချီရလုံးတင်မှာဘယ်နေရာပဲစိုက်တိုက်ဘယ်အချိန်ပဲစိုက်တိုက်ဘယ်မြို့မှာပဲသွားစိုက်စိုက်နာတာပဲမဟုတ်လားမှန်ပါဗျာ98ဖြာ98ဖြာဒီယောဂ တယ်လာတယ်ခဲလာတယ်ရလာတယ်ရန်လာတယ်လီလာတယ်တင်လာတယ်ကြက်လာတယ်ပြီလာတယ်မူးလာတယ်ဝေလာတယ်ယောဂါတွေမများဘူးလားသွားပါများတာညောင်းလာတယ်ကြက်လာတယ်နာလာတယ်အိပ်ပန်းများတော့လဲထုံနေလည်းကောင်ဘယ်ဣရိယာပုဒ်တမျိုးတဲ့နဲ့မှထားဝရထိန်ချောင်းလို့မရတဲ့ဤခန္ဓာညှင်းဆက်လိုက်တာအချိန်ရှိတယ်များနာရီရှိတယ်များရက်လနှစ်ရှိတယ်များမှန်ရလားဗျာဒါဘဝတက္ကနာအဲဒီလိုယောဂါတွေရတဲ့ဒီဘဝ လိုယောဂတွေရနေမယ်ဆိုရင်ခံစားရတာဟာဆင်းရဲလားချမ်းသာလားဆင်းရဲပါဗျာအေးဒီလိုသဘောပေါက်အောင်လို့ဖယားကဘေဒကသုံးပါးနိကငါယအင်္ဂါကိုဓဓမ္မကနာ၈400နီးမျိုးစုံနဲ့အမောင်ခွင့်အလေးဆောင်ခဲ့တာပါသဘောပေါက်ရဲ့လားဒီဒါပဲလားကျွန်တော်မကားလေးဘူးကေသာလောမာနကာဒန္တတသောမန္တနာရဝတရားတိမိဇဝကရေယကနာတိလောမကံပိယကံဘဘသံအန္တနာကုဏဥဒရိယကရိသမတ္တလုံငါ ဒိဋ္ဌံသီမဘောဘောလောဟိတံသေရော မေရောအသုဝတာခေရောသင်္ကနိကာအသီကမုတ်တံ32ခုထာတာပါလေပါလေသာမေဝယေကျေရလက်သသွားယေရူယေဝါသာကြောကျိုးရိုးတွင်၌ခြေစီအပြင်းသောဥသိဥမာနှလုံးကြောက်ကပြေးသွေး အစီရင်အစီရင်မဲ့လုံးအောင်နောက်စီကြီးကျင်ကြီးကျင်ရဲ့စသာယဉ်ပွဲရာတွေကိုစုပေါင်းထုတ်ကူးထားရတဲ့ဤခန္ဓာကိုယ်ကြီးပဲသူကတော့ရာတို့အာနာတွေရှိတဲ့ဆိုပြီးတော့ဓွာရကိုးပေါက်ကကောင်းတာတွေကြသလားမကောင်းတာတွေကြသလားသူကတော့ကောင်းချောက်တယ်လေရသွေးထားတိုင်းယုံကြည်ဆိုပြီးတော့အင်္ဂလန်လာမှာတဲ့အုံမောင်းကြီးမဲ့ပပါဆိုရင်မဲ့လို့သူ့ရဲ့ခန္ဓာကကောင်းတာတွေကြသလားမကောင်းတာတွေကြသလားဟောသူကတော့ပညာတွေတတ်လိုက်ပါပြီ ဒီလိုရင်ဆိုရတော့လည်းပဲခန္ဓာကတော့မကောင်းတာတွေရှိပါပဲအောက်ဒီဆုံးဝင်မောက်ကနေထွန်းလာခဲ့တဲ့ပွင့်ရင်ခေါ်ခဲ့တဲ့ချွေးအစိတ်တွေဟာကောင်းတာတွေလားမကောင်းတာတွေလားဒါရင်ဘလောက်ရင်မရဖြစ်ခဲ့တဲ့ခန္ဓာအပေါ်အသိုးရှိတယ်ဆိုတာကြည့်ပါနေရှိရင်တော်ရကိုယ်ပေါက်ကဝေကြနေကြပြီအံထွက်နေကြပြီရှင်းလားဒါလောက်တော့ရင်မရဖြစ်ခဲ့တဲ့ခန္ဓာကြီးကိုခင်တွယ်နေကြပါလင်းဖြင့်တော်ပါဦးမလားအေးဒါကြောင့် တရွေနတ်ချွေးကနတ်တရွေဆွဲကနတ်တရွေရေအရေရေထွေးခန္ဓာအိမ်ဆွဲကနတ်တရွေရေအရေရေထွေးခန္ဓာအိမ်တိုင်းဒီထဲမှာအနေနဲ့ရရကမရှိရဘူးလားတရားဝိတိုင်းကတွင်ဟိန္ဒရာရဲ့မြောင်အကြံငင်ပသိဝါကမ တကားလားအမျိုးမျိုးအထွေထွေဆိုပြီးတော့ယက်ဒီသားတွေရှိရဟောတဲ့ရံမြေကျွဲလည်းတောင်းကြီးတို့ဟိုပုံးတို့ဟဲဟိုးတို့မရှိရဘူးလားတောင်းကြီးကတော့ပင်လုံးလဲကြနမထံတကားလောဘကမော်လမြိုင်မှုတို့သာမြူရရဂျိုက်ခမီဂျိုက်မရောဟုတ်ပါလားမိလားဟိုကင်းမိလဲဆွေကျုံတို့ကောကရိတ်တို့ဖာန်တို့လိုင်းပွဲတို့ရှိရတယ်အသီးအသီးနယ်မြေဒေသတ္တဝါတွေအမေရိကန်အင်္ဂလန်ယူရီးယားလီယိုကမော်ရီးယားလာအိုဂျပန်အနိုင်နိုင်အယယကခန္ဓာရလာတဲ့တ္တဝါတိုင်းမှာဒီလိုအသုတ် အာအပုတ်အသွေးကြီးကြီးပဲဆောင်ပိုးပြီးတော့နေရတယ်ထက်ပြီးတော့နေရတဲ့ခန္ဓာကြီးပဲယွန်ဝဲရာတွေမသရီဝဲစရာတွေအော့နှလုံးသားစရာတွေဟုတ်ရလားပြိတာဒါရင်ဒါရင်ခုနကချွဲကားတွေနတ်တွေတွေတွေကြီးကြီးငယ်တွေဒါတွေစုပေါင်းထားလို့သူတို့ကငင်းငင်းလေးနဲ့နေသလားဆိုတော့ဟောနေတော့လည်းပဲမအိမသား နဲပြန်တော့လေဒါသွေးအားနဲလို့တဲ့လေးအားနဲလို့တဲ့ယောဂမဖြစ်ဘူးလားလူဝေထိုင်မိုက်တုံရီချိနဲ့ပြီးတော့လာခဲ့ပြီရှိရဲ့တွေ့ရလျာများပြန်တော့လည်းပဲမိုးဝေထိုင်မိုင်တုံရီချိနေတဲ့ဆင်းရဲဒါနဲ့နဲတော့လည်းမချမ်းသာများတော့လည်းဆင်းရဲဆိုပါလားဒါကြောင့်သူတို့ကပဲ ချိန်ရှိသမျှထမ်းဖို့သဲဆောင်ပြီးတော့နေရတဲ့ခန္ဓာဝန်တို့ကြီးဖြီးကြည့်လိုက်တော့ကောင်းတာတွေညာပါရလားရှုထောင့်အမျိုးမျိုးလေးပဲလေးတာအထက်အောက်ပါမကြံပြန်လာစစ်ကြောသဘောကိုမိအောင်ကြည့်လိုက်တော့နှမျောစရာဆိုတာများရှိသေးရဲ့နှမျောစရာမကောင်းတာတွေကိုထိမ့်ပိုက်ရွရပြုတ်ပြနေကြတာပြိတ္တလူမိုက်လားလူလိမ္မာလားရှိဆက်မမိုက်ကြနဲ့တော့ဟုတ်ပါလားမိုက်လိုက်ကြတာနေမျိုးစုံနဲ့ဤခန္ဓာစားဖို့ ဤခန္ဓာလာပါဖို့ဤခန္ဓာမေးပြီပြီတကားလားယာထုကုန်တင်ကြကြဖို့ဆိုပြီးတော့ဒုစရိုက်တွေနဲ့မမိုက်ကြဘူးလားမိုက်ပါဘူးရတန်းကရတင်ပြီဘယ်လိုပါလဲဤခန္ဓာမေးပြုပြီတကားလားကျမ်းလာဒေသနာတကူရှိရတဲ့ရှိကရှင်နာရဒစသာအဲဒီလိုပုဂ္ဂိုလ်ရဲ့ရှင်လက္ခဏာတို့နဲ့တွဲဖက်ပြီးတော့ခိစ္စကုတောင်းမတွေ့ရတဲ့အသာစုပြိတ္တာယောစုပြိတ္တာလန်နေဟူသောအသာလန်နေဟူသောအန္တရာယ်တွေထိုးစားပြစ်တကားလားခန္ဓာကိုယ်အပ္ပမအမွေပြားတွေ လောက်လောက်လောက်လောက်နဲ့ဆိုပြီးတော့ခံစားရတဲ့ပြိတ္တာတွေအဲ့ဒါဒီခန္ဓာဝန်တို့အမိပြုပြီးတော့ဒုစရိုက်တွေသာတောင်းမှုပြေရှင်မှုရာဓုစိတ်စဉ်တက်မှုဒါတွေအမိပြုပြီးတော့ဘဝသံတရားများစွာဆင်းရဲမတွေ့ရဘူးလားဒါပဲဒီခန္ဓာဝန်တို့ကြီးဟာမကောင်းဘူးယခုနေ့ကပြောခဲ့တဲ့သေမောဘောကဘောယထာဘောကသုံးလင်းဝဲဆံရကြီးတွေထမ်းဖို့နေရတဲ့လူလေးလံသေးထက်ကာမကမဟောဝိပါကဟောကိလေသာဟောဆိုတဲ့ဟောจิตသုံးပါး ဟောဒီခန္ဓာကြီးချမ်းမို့ပြီးတော့နေရတဲ့ဘုန်းကြီးတို့တရားဓမ္မတို့ကပေါ်၍သား၍အလောထွတ်တဲ့ထွတ်တဲ့ဆင်းရဲပါသည်။ဒါပြင်ခန္ဓာဝန်တုတ်ကြီးဟာတို့တရားဓမ္မတို့ရဲ့ဆင်းရဲမှုအနန္တဘီစုရဆိုးအန္တရာယ်ဆိုးကြီးပဲဆိုတာပေါ်လွင်မလား။ဒါပြင်ဘုန်းကြီးကအမေကလေးသက်သက်ဆိုမယ်ပရိသတ်ကအဖြေကိုရေမရောနဲ့။သဘောပေါက်ရဲ့လား။ဝန်တုတ်ဆိုတာဘယ်ဟာလဲ မာလို့ပြောနေတာပါဘုန်းကြီးကအမီးကိုပဲဆိုမယ်ပရိသတ်ကအဖြေကလေးပဲပြောရမှာခိုင်ခိုင်ခိုင်စာမေးဝဲအစမ်းဖြေကြည့်အောင်ပထမအစမ်းဝန်တော့ဆိုတာဘယ်ဟာလဲဒါအစမ်းမို့ဆရာသမားကပြောခွင့်ရှိတာနော်အစိမ့်မှာအဲ့ဒါလို့ပြောရင်တော့နောင်ချိန်ချရလိမ့်မယ်ခိုင်လာတဲ့နာမတ်တဲ့အပိုင်းကနာဘုန်းကြီးတို့ရဲ့ခန္ဓာကြီးဟာ ရှင်ရဲ့ညင်နွားမှုခေါ်ခဲ့တဲ့အရာဒါနတွေတွေ့ကြုံနေတာသဘောပေါက်ပလားသက္ကံသိညာဆိုကတမေကတမောသဘိကဝေပါရာဟာရောဘိကဝေစိတ္တတရိစိတ္တမိရောပါရာဟာရောဝနောဝမောကိုထားဆောင်နေသူသိကတမောသဘယ်သူလဲတဲ့နံပါတ်၄ကအဲ့ဒါလောက်ညင်ညာယံမယအပြည့်တွေသမ်းမိသလားလားဗယံဗရာဖြစ်ခြင်းရဖြစ် ဇနေသောရှင်ရဲ့မျိုးတွေကိုပေးပြီးတော့နေတဲ့တဲ့ဝန်တော်ကြီးထမ်းနေတာဘယ်သူလဲတဲ့ဝန်ထမ်းနေတာဘယ်သူလဲတဲ့ဟုတ်ပါလားပြိဿအဲဒီလိုဆိုပြီးတော့ပြည်စကားကပဝေလောဒိသဝဇနိယယွာယာယသမယောနာမောဧဝံကိုတောတိအယံဥဇတိဘေကဝေပါရဟရောပုဂ္ဂလောတိခန္ဓာယနေတဲ့ပုဂ္ဂိုလ်ရဲ့ဝဇနိယောဆိုအသည်အတ္တဖြစ်အာ၏ယွာယာယသမအကျင့်အရှင်သည် ဒါကလောကမှာဂုဏ်နုဝိသေသကိုမှီပြီးတော့သုံးဆွဲလိုက်တဲ့စကားခေခါလာနေရပြီးရာထုအရှင်အတန်းပေါ့ဧယောနာမသူကတော့ဘယ်လိုအမည်ရှိတယ်ဆိုပြီးတကားလားပြောဆိုရတဲ့ပုဂ္ဂိုလ်ဧယောကောတော့သူကတော့ဘယ်နွယ်ဘယ်ဆက်ဘယ်ကနေဆင်းသက်လာတယ်ဆိုပြီးတကားလားပြောရဆိုရှင်နွယ်စပြီးတကားလားနေတဲ့ပုဂ္ဂိုလ်ဘယ်ကဝေယနွယ်ရအဲ့ဒီလိုပုဂ္ဂိုလ်ကိုခန္ဓာပါတော်ဒီပါရဟာတော်ဒီဝန်တော်ကိုထားဆောင်နေသူဟူ၍ ဥစ္စတိခောသောပညာသမဝပါဝေတတိအပိုင်းနှစ်ကဝန်ထမ်းနေတာဘယ်သူလဲဆိုတော့ခန္ဓာရှိတဲ့ပုဂ္ဂိုလ်ပါပဲ။ကိုင်းဆိုရဝန်ထမ်းနေတာဘယ်သူလဲခန္ဓာရှိတဲ့ပုဂ္ဂိုလ်ပဲ လောက်လောက်ပူဇော်ပါအေးဒီခေတ်မှာအရှင်းမြင့်ဆိုတဲ့အလုံးလေးသုံးရပါတယ်အဲဒီလိုဘုန်းကြီးတို့တရားတရားမှတို့မှလည်းနာမတေဝန်ထုတ်ဆိုခဲ့တဲ့အရှင်းပြီးပြီအခုအရှင်းမြင့်ဆိုတဲ့ဒုတိယပိုင်းမှာဝန်ထမ်းနေတာဘယ်သူလဲ ရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ဘုံဝင်အပြင်ကာမဘုံရူပဘုံအရူပဘုံသုံးမျိုးဘယ်နှမျိုးလဲဒါဖြင့်တဘုံတဘုံမှာရကွက်ကဘယ်နှခုရှိတယ်လဲကာမဘုံက7ရကွက်ကာမဘုံကလူဦးရေကောက်ရင်တော့မရနိုင်ဘူးပိဿသိမြရတယ်အဝီစီတစ်ခုတည်းနဲ့ကိုရေတွက်လို့မရဘူးရပါမလားနာတိအာရဝီစီဣဋ္ဌာတိအဝီစီတဲ့ အဲဒီအဝီစီဆိုတဲ့အကြီးမားဆုံးအကျက်ပြားဆုံးငရဲကြီးမှလေဘယ်နေရာလေးတော့ကြားကြောင်နေပါတယ်ဆိုပြီးတော့အစအချမရှိတာကိုအဝီစီခေါ်တယ်လူဦးရေကောက်ရင်တော့အုံနောက်တွေပြက်သွားလိမ့်မယ်မကောက်ရနဲ့ဒါကြောင့်ဘုံအပြင်သုံးမျိုးကာမဘုံမှာရက်ွက်က7ရက်ွက်အရူပဘုံမှာကရက်ွက်20ဒီပဘုံမှာကဟုတ်ကဲ့လားရူပက16ဘုံရှိတာပါ နော်အာရုပအနေအပြင်၄ရက်ွယ်30နဲ့1ရက်ွယ်ဘယ်လောက်ရှိတယ်လဲအဲဒီ31ရက်ွယ်3ဘုံအတွင်းမှာရှိနေကြတဲ့တတ္တဝါတွေဟာဝန်ထုတ်ကိုထမ်းဆောင်နေတဲ့ဝန်ထမ်းသမားတွေတဏီကူလီတွေဒါတွေပါလေမမောနိုင်မပန်းနဲ့ဟောဒီအညီအကျင့်ရထွေးနေကြတဲ့ခန္ဓာတွေထမ်းဆောင်တဲ့ပုပြောပါစသောပြီးတော့နေကြတဲ့ဘဝလူဒန်းစားတွေရှင်းလားမိလားဒါဖြင့်ကောင်းပြီ ဤနေရာအပြင်ပြောရမယ်ဆိုရင်လည်းပဲခန္ဓာရနေတဲ့ပုဂ္ဂိုလ်ကမချမ်းမြေမှုဆိုတော့လေဤဝန်တို့ကြီးကချမ်းမြေထားနေရသည်မထားရဘူးလားဟိုလူဖြစ်ပြရာဤခန္ဓာသံဃာဆောက်ရသည်လူဖြစ်ပြရာ ဝခန္ဓာရရင်ဝန်ဒုက္ခတော့ပါမြဲပဲမဟုတ်လားဝိမတာဆင်းရဲတွေချောပြီးကြလားခြေကံပါလာခဲ့တဲ့ဘဝဘဝဆိုရင်ကောင်းရလားဒါကြောင့်ဘုရားကိုရောမြတ်ကြီးကဝိယတာပိဘေကဝေအပမတ္တကောပိကုထောဒုက္ခနောဧဝမေဝခောအပမတ္တကမိဘဝနာဝနေမိဘေကဝေအနုတိယတာပိဥပမာပြောရမယ်ဆိုပါလင် အပမတကောပိအနိငယ်များလေးဖြစ်သော ကုထောမစင်ဤဒုက္ခသောသိရထားပြီးမကောင်းသောအနရှိသလိုတဝေကတမှုသာမစင်လေးဝေဟနဲပါလေဆိုရင်မဲ့လို့ဒုပိဒမစင်ဆိုတဲ့အတန်ကြားယုံရင်ဖြင့်နားချမ်းသာရဲ့အဲ့ဒီမစင်နဲ့အပုပ်လိုက်တကားလိုက်အပုံလိုက်အတုံးလိုက်တောင်းလိုက်ကျင်းလိုက်တွေးလိုက်ကြီးလိုက်မြင်ရမယ်ဆိုရင်ရောမချမ်းသာဘူးအဲ့ဒီမစင်လေးနဲ့တို့တကားလည်းအမတွေတဏှာရခန္ဓာကိုပေးချမ်းပြီးတော့တင်နေမယ်ဆိုရင်ရောချမ်းသာပါမလား မရှင်ရမြတ်ကြာနာဖြင့်သုံးပါသောမင်္ဂလာမရှိကလို့ဘုရားကိုရောမြတ်ကြီးကဧဝမေဝါကိုအဲ့ဒီမရှင်ဥပမာနေကျူစွာသာလင်အပမတကံပိအနိငမြာလေးဖြစ်သောဘဝဘဝဆိုတာကိုနဝနေမိကောင်းလာပြီသွားကောင်းမေဆွရဲ့လို့ဘယ်တော့အခါကမှမရှိကျူပါပေတည်း ဒ္ဓမြတ်စွာဒေသနာကင်တွယ်ပုံအင်မတန်ရှင်းလင်းတော်မူပါလေ။ရှင်းလုံးကနေပြည်တကားကသမာတော်ဇီဝကတို့ရှင်းပဲမဝင်နဲ့အပင်မရှိဘူးလို့ရှင်းအတကြွားကျင်တာလို့ဒါကတော့ထုတ္တကဓမ္မတွေနားလည်အောင်ပြောရတဲ့ဟိနုပမာပါပဲ။ဘုရားမြတ်စွာမလည်းအမြင်အကွက်ကိုထစ်ကနဲ့ဓကနဲ့သောပိတကလာကောက်ပြီးတော့ပြလိုက်တာ။ဘဝနဲ့ယဉ်ကြီးနေရတော့မကင်းနိုင်တဲ့အဲ့ဒီမစင်ကျင်ကြီးကိုပမာဏထားပြခဲ့။ ဒီတော့မချင်းချင်းချင်းများနဲ့ပေမဲ့လို့မကောင်းတဲ့အမြင်အကြတွေ့ရတဲ့သုံးပါးသောမင်္ဂလာတရားမရှိသလိုဘဝမှာလည်းပဲလူဘဝနတ်ဘဝပြမဘဝလို့ဘယ်ဘဝမျိုးရရဘုန်းကြီးတို့ပြိဿချမ်းသာပါရဲ့လားဟောဟိုအထက်ပြမပေတိဟုသောသာရနဲ့ရှိရပေမဲ့လို့ခန္ဓာရတော့မသိရဘူးလားသန္တဝမန္တမြားတို့ရဲ့အကြီးမဆုံးသောဆင်းရဲမလိုလားဆုံးသောဆင်းရဲအယုံမုံဆုံးသောဆင်းရဲတွေက မရဏပိဒုက္ခသိရတဲ့ရှင်ရဲ့ဘာရှင်ရဲ့လဲဒါပဲအရောက်ကနဘဝမှာလည်းရဲ့လေဒါပဲအရောက်ကနဘဝမှာလည်းပဲခန္ဓာရလာတော့မသေးရဘူးလားအဲဒီထဲမှာအဆိုးဆုံးကတော့ဘုန်းကြီးတို့ကာမဘဝခန္ဓာဘယ်ခန္ဓာလဲ ဟောနာပြမရေဆိုတာကဩရနာတာကင်းမယ်ဆိုရင်ကင်းနိုင်တယ်ဝါအပါကတမထင်ရှားတဲ့သရသာသူတို့ရှိတယ်မထင်ရှားသောအိုခြင်းဘုန်းကြီးတို့တရားဓမ္မတော်မှာတော့စက္ကမိနစ်နာရီရက်လနဲ့အမြထင်ရှားသောမထင်ရှားသောနှမျိုးသောသရအိုခြင်းအပြားပြားတွေနဲ့ရင်းနှီးပြီးတော့နေရတယ်ဘဝဟုတ်ပြီလားပြိဿရှင်းရလိုက်တာဘုန်းကြီးတို့တရားဓမ္မတော်နေ့စဉ်လည်းယောဂီဓမ္မရာကသဘေမဖြစ်ခြင်းမဖြစ်ရ မထုံညီမနဲ့ထုံရတဲ့ဆင်းရဲမနဲ့လင်းတော့မျက်နာတိတာ မဖြစ်လို့လားပျော်လို့လားမဖြစ်လို့ပါဗျာအဲဒီမှာကခန္ဓာကိုယ်ကြီးအကြီးတွေဆေးကြောသုတ်နေရတာမဖြစ်လို့လားပျော်လို့လားမဖြစ်လို့ပါဗျာဒီအဲ့ဒါနေ့ဒီနေ့ချင်းတွေ့ရဒါပေမဲ့တနေ့ကိုစားတော့ဆူယုံပြီးတော့ထားခဲ့တဲ့အငြင်းအကြီးတွေစွန့်ပြစ်ရတာမဖြစ်လို့လားပျော်လို့လားမဖြစ်လို့ပါဗျာဘာရတို့ဥစ္စာတွေအချွေရန်နေရှိနေလို့မျက်နာတိတာကူးစလေနဲ့အခိုင်းအစီနဲ့ရပါတယ် နော်။ဒါရင်ကိုယ်ခန္ဓာအတွင်းမှာရှိနေတဲ့အညီအကျေးတွေစွန့်ထုတ်တော့ကိုယ်ကလေးနဲ့ရရလား။အဲ့ဒါကိုယ်တိုင်တွေးရတဲ့ငင်းကွယ်မရသောရှောင်လွဲမရသောဆင်းရဲ။တဏှိရလားတရထဲလားတလားလဲလားတဏှိထဲလားဓမ္မဝါလဲလားဆိုတော့မဟုတ်ဟုတ်ရဲ့လား။ဟာတဏှိရလားတရထဲလားတလားလဲလားတဏှိထဲလားဓမ္မဝါလဲလားဆိုတော့မဟုတ်ဟုတ်ရဲ့လား။ ဒါရီရှိသမျှရရှိသမျှလားရှိသမျှဘဝခန္ဓာတန်လျာကျင်လျက်မြဒီဆင်းရဲတွေမတွေ့ရဘူးလားဒီတော့ခန္ဓာရလာတာဆင်းရဲပဲဆိုတာပေါ်လွင်အောင်ဘယ်သူအပြစ်မှမမပါပဲမိမိဘဝခန္ဓာဤအညစ်အကြေးကိုပေါ်လွင်ဖို့ဒါရင်ရှိပါစေအဲဒီတဲ့ကလည်းယောဂီတပ္ပရာနေအပြင်တွေ့ရတာကအိုရတာနာရတာသိရတာသူနာတွေဆင်းရဲတာမတွေ့ရဘူးလား ရာယုကလာပုံနာမွ슬င်ပါအစ္စလာမ်ဂရိဇာမေကယူရီးယားဒီယုကမောရီးယားလာဟောဂျပန်နီပေါ်ပြည်အင်္ဂလန်ဘယ်နိုင်ငံဘယ်ရက်ကဘယ်လိုမျိုးမှဆိုဘာသာမဲ့ရလူမျိုးမဲ့ရခန္ဓာရနေရင်ပဲအဲ့ဒီဆင်းရဲတွေကြုံရနော်ဗုဒ္ဓမြတ်စွာကအာဂိသံတဂိခန္ဓာဝမေစုဗျာတိဇရာတယောပိဇောကံတုံပလနာတိဇောနတ္တိပလာယိတုံသိအသားပါတာလေးနဲ့ဘယ်နဲ့ပြောတယ်လဲတွင်ဖြင့် အာဂိတံတကိခန္ဓဝမေစုဗျာတိဇရာတယောမေစုသာသိခြင်းသည်၎င်းဗျာတိသာနာခြင်းသည်၎င်းဇရာဇအိုရာခြင်းသည်၎င်းဣမေတယောပစ္စတိကဟောရိယံသူရေးသုံးမြော်တော့သည်အာဂိခန္ဓဝမိဘုံကြီးတို့ကဲ့သို့အာဂိသန္တိခန္ဓာရတဲ့လူနာပြမှာတတ္တဝအထံတို့အပြေအလွန်အစီများစွာရောက်ရှိလာကြပေကုန်လေ။ဥရာယနာရာယတိရာယဘယ်တတ်နဲ့ ဘယ်လိုအာနာစွမ်းရင်စီးပွားဥစ္စာနဲ့မှကာကွယ်လို့မရဘူးအကြီးဆုံးဆင်းရဲကြီး၃မျိုးအကြီးဆုံးဆင်းရဲဘယ်နှမျိုးလဲအဲဒီမှာပေါ်လွင်အောင်စတင်ထားကြတာကပစ္စုကံတုံဗလနတ္တိပစ္စုကံတုံပတိဥက္ကံတုံဟုတ်ပါလားပြိဿအဲဦးလာသေးတွေကလွတ်မြောက်အောင်ရလို့ကဆုံပေါက်ပြေးလွှားခြင်းကလည်းပဲဗလံစွမ်းအသည်နတ္တိမရှိပါဘူး ဖြစ်ဖြစ်မာယာတူနဲ့စီစိတ်နဲ့ရုပ်ကြီးနဲ့အတ္တပညာနဲ့အပြော့အဆိုလဲပတ်မှုနဲ့ဒါလိုရှောင်းလဲလို့ရမယ်ဆိုရနိုင်တယ်ဟောဒီဘဝခန္ဓာဥနာတိဆိုတဲ့ဆင်းရဲကြတော့ဘယ်လိုအတ္တပညာရှိဝဥစ္စာယရဏနဲ့မှမတတ်နိုင်ပါတတ်နိုင်ရလားဘိဇောကလောပရဏတိဇောနာတိပလာယိတုံလူငယ်လူကြီးနှစ်ပြားခွဲပြောရမယ်ဆိုရင်ဖြင့်ဇောနာတိပလာယိတုံပလာယိတုံ ငါတို့နောက်ကအိုးနာသေးတွေပြေးလိုက်လာနေတယ်ဟဲ့ရဲ့လို့လွန်မြောက်ပြီးပြေးရင်ကဝါလွန်မြောက်အောင်ပြေးရင်ကရောအဘုံအစွာလီနတ်တိပဲသောအခါကမမရှိပါပေတည်းလူကြီးရဲ့ ဖိုးပွားပြီးပင်ဆွေမျိုးအစဉ်အဆက်မရှိရလားဒီတော့အော်ဖိုးလေးပွားတွေပင်မေတွေဦးကြီးတွေပါကြီးတွေဘာတွေတွေအကြီးကြီးတွေအကြီးလေးတွေတွေကြီးတွေတွေလေးတွေအိုနာသိနေရပြီဒီလန်းကသွားပါလေငါတို့အိုနာသိမလွတ်နိုင်ဘူးဒါကြောင့်ရွတ်ဆောင်ပြေးမယ်လို့မြန်ကိုယ်ဆောင်ပြေးလို့ရရမရပါဘူးမရနိုင်ဘူးစွတ်တိုးရတာပဲ သာဝရတို့နောက်ကဦးနာသေးတွေလိုက်နေတယ်ဆိုပြီးတော့လူငယ်တွေကကဲဆုံပေါက်ပြီးတော့လွတ်မြောက်အောင်ပြေးသွားလို့ရောရရလားမရပါဘူးဗျာလောကဥပမာစကားနဲ့ပြောရရင်ဓမေဇဝမှာပလက်လာ၍ယင်ညွမောလက်မနှချောင်းထိပြီးတော့အိတ်ကြတဲ့အခါမှာသမင်းလုံးတစ်စီ6ဆိုလားဘလူစီဆိုလားဖြစ်တတ်ကြသည်မရှိကြဘူးလားအေးမိမိမှမလုံနိုင်မကြနိုင်အချင်းအကျနဲ့တွေ့ ဒီတော့မိသားစုတယောက်ယောက်တည်းဘေးနာကဖြတ်လျှောက်သွားပြီးတော့မြင်နေရတယ်သိနေရတယ်ဒါပေမဲ့လို့အမေမရေကျုံမှာဘလို့ရှိနေတဲ့တော်ရည်ရှင်ရပြရည်ကဲကမအုံးလို့များလက်လုတ်ချေလို့ပါးစားကအတန်ထွက်ပြောလို့ရရဲ့လားမရပါဘူး။တီးရဲ့စမ်းနဲ့ပြောမရတာအိမတာရှင်ရတာမသိလိုက်မသိပါလားအလျညာအကောင်အကွေခံရတယ်ဆိုရင်ထားအောင် အခုတော့အဲ့ဒီဘလူရှိနေတဲ့ပုဂ္ဂိုလ်ကြီးရဲ့ဘေးကယထာနာမြင်ကြတွေ့ကြုံနေရပြီမဲ့လို့ပြောဖို့အခွင့်မသာမပြောနိုင်တာလို့ယနေ့တကားတကားဘုန်းကြီးတို့ခန္ဓာရနေတဲ့တတ္တဝါတွေမှာလည်းပဲအိုနာသေးရမမသိပါရဲ့သားနဲ့ရှောင်လို့ရတယ်မရပါဘူးဗျာလွတ်အောင်ပြေးလို့ကောမရပါဘူးဗျာလူဖြစ်ပြန်ရာလူဖြစ်ပြန်ရာဒီခန္ဓာဒီ ပြန်လဲခန္ဓာပဲအမြဲထံရည်ယမဖြစ်ရာဒီခန္ဓာအငါဆောင်ရည်ဟိုတို့တရားဓမ္မတွေလောကပြောလိုက်ကြတာစိတ်မပါတဲ့အလုပ်များနဲ့မတွေ့ကြဘူးတဲ့မပြောဘူးတဲ့ဘာကြောင့်စိတ်မပါတာလဲများသွားပြင်ကို့အတွက်အကျိုးမပေးတာဆိုရင် စိတ်မပါပါကို့အကျိုးမဟုတ်ရင်စိတ်မပါပါ မှန်ရလားအေးအကူလာကြီးဟာဤခန္ဓာဤထမ်းဖို့နေရတာကကိုယ့်အတွက်ဟုတ်ပါရဲ့လားဘာမှအမြတ်မရဘူးစားလိုက်တောက်လိုက်အိတ်လိုက်ပျော်လိုက်ပါလိုက်ဒါနဲ့ပဲပြီးနေတာဒါနဲ့ကုံစရင်ထုတ်လိုက်တဲ့အခါကျတော့ငါအတွက်ကုသိုလ်အထုပ်ပလောင်များရတယ်လေလို့ဝီခွေးစဉ်းစားကြည့်တာအချိန်ကဖြုံးကပြောင်းကပန်းကလေးအပြင်ကုံဆုံးပြီးတော့သွားခဲ့ရပါသည်နော်ဒီကတော့ခန္ဓာရတာကညီယူပွဲတွေ နှလုံးသားစရာတွေသာဝေကရပွဲရာတွေဖရာကဒီလိုဖြစ်အောင်ဆိုပြီးတော့ဟောထားခဲ့တာသဘောပေါက်ရဲ့လားဒါဖြင့်ရင်ွယ်လို့မရအောင်ထားဆောင်ပြီးတော့နေရတဲ့ဤခန္ဓာပါလားလို့သဘောပေါက်ကြစို့နော်ဒါရင်ဒါဖြင့်ဒုတိယအစံဖြေကြရမယ်ဘုန်းကြီးကအမိကလေးပဲဗါတဲ့ question ဆိုလားဗါဆိုလားအဲ့ဒါထုတ်ဘုန်းကြီးတို့ပိဋကအဖြေကလေးကိုရည်မရောပဲဆိုဝန်ထမ်းနေတာဘယ်သူလဲ တွေတဲတော်ပါလားဒီဘုန်းကြီးကလည်းလည်းအထင်သေးသွားနော်ဒုပိကမရတော့ဘူးအောင်မင်းကဟုတ်ပြီဆရာနဲ့တပည့်တဲ့တယ်အောင်အောင်စီနှစ်ပိုင်းတော့အောင်သွားပြီကဲသုံးကဏ္ဍအခန်းလုံးသွားကြတယ်ကတမေသဘေကဝေပါရဒနံဘေကဝေခြေသတ္တရိခြေသမီတို့ပါရဒနဝနောမောကိုထမ်းဆောင်နေခြင်းဟူသည်ကတမေသပဲလို့လေဝန်တုကြီးထမ်းဆောင်နေတာပဲလို့လေတဲ့ အဲဒီတော့နေအပြင်မိစကားကိုဘုရားကိုယ်တော်တိုင်းမင်းလင်ယာယံဒါနဘောနောဘဝေကနာရိရာဂနာကတာတတရတတရဘိနန္တိနိသေယာတိရံကာမဒါနဘဝဒါနဝိဘဝဒါနတိဣဒံဥစ္စတိဘဂဝေပါရဒါနာတဲ့ဘေကဝေအနုယာယံတနာအကျင့်နေသမှုဆိုခဲ့တဲ့တဏှာသည်ဝန်ထားနေတာဘယ်လိုလဲဆိုတော့တဏှာဖြစ်နေပုံကလေး ဘယ်လိုဖြစ်တာလဲဘောနောဘဝိကတပံဘဝအသစ်ကိုဖြစ်စေတတ်၏ဘဝအသစ်ဖြစ်နေရတာဟာဝန်တုတ်ကြီးပြိနေတာပဲဘဝအသစ်ဖြစ်ရတာဒါဝရဏန္ဒီရာယသဟကတနိသတ္တဆွဲမှုလည်းပဲခြေခံရိတ်သက်ပွဲပါပြီးတော့နေပါပဲ၏မကောင်းတဲ့ဆွေမဲ့လို့တတ်မဲ့မှုလေးကပါနေသည်ဟုတ်ပါလားပြိဿ ဒါဒရာဒါဒရာဘိနာနေနေဖြစ်ရဘဝရရာအာယုံကျုံတယ်လို့လည်းပဲပျော်မွေ့နေတတ်တဲ့တဏှာတဏှာရဲ့အမှုအကျင့်သဘောတွေဘုန်းကြီးတို့တရားတော်မှာမျက်စိအမြင်နာကကြနာခေါင်းကနာမစလျာကစခန္ဓာကထိတ်တွေစိတ်သဘောလေးနဲ့ကြံလိုက်ရင်လေဟောဒီတဏှာရဲ့လှက်ပတ်မှုမခံရအောင်ဗုဒ္ဓမြတ်စွာက ပထမဥဆုံးသောဓမ္မစကြာဆိုတဲ့တရားယရဏမှာတဏှာရဲ့အဖြစ်ဆိုးသဘောတွေကိုဟောပြထားတယ်။ဘေကဝေဟံတို့အယံအဲ့ဒီလိုဘဝအတိဖြစ်၍နိဒမှုအခြေခံပါရှင်ရမှာကြုံတယ်လို့ဆိုပြီးတော့ပြောပါတတ်တဲ့တဏှာတရားကိုပါရဒါနတိဝန်တော်ကြီးကိုထားဆောင်နေတာဟု၍ဥစ္စတိခေါ်ဆိုပညာသမဝပါဝေတတိ အမတ်တအပိုင်ကနာကဝန်တုဝန်ဖို့နမနဲ့ကအဲ့ဒီဝန်တုကြီးကိုထားဆောင်နေသူနာမသုံးပိုင်ကနာကဝန်တုကြီးထားဆောင်နေဖို့အရှိကြအပိုင်ကြဗုဒ္ဓမြတ်စွာဟောခဲ့တဲ့တရားအစီအသားမပါဘူးလားအေးလွယ်မယောင်ယောင်နဲ့ခက်တယ်လို့တိမ်မယောင်ယောင်နဲ့နဲ့တဲ့တရားဟုတ်ရဲ့လားပြိဿအေးအသိလေးကတော့ကြားမှုသုတလေးကတော့လွယ်တယ်လို့လို့နဲ့တကယ်သဘာဝရှာလိုက်တော့လေ ဒီကားတဲ့ကပဲဘုန်းကြီးတို့တို့ဒီပုတ်သေးကဒီပဲနဲ့ချင်းရဲ့ဒီနဲ့ပဲတွေ့ကြုံနေရတာခုဘဝကိုလေးပြန်ပြန်ဆန်းစစ်ကြည့်လိုက်ကြစားဒီတော့အဲ့ဒီတဏှာကဘယ်နှမျိုးလဲကာမတဏှာငါးပါးအာယုကာမကိုခုံးမဲ့ခင်းလွှဲတတ်တဲ့တရားဆို၎င်းဘဝတဏှာဖြစ်ရဘဝတောင်းနာနေတဲ့သာယာမှုဆိုကြတဲ့ဘဝတဏှာဆင်းရဲမျိုး၎င်းဝိဘဝတဏှာလှုပ်ချင်အောင်နောက်မဆုံးတဲ့ဖြစ်ချင်အဖြစ်စိတ်မညစ်နဲ့ ဒီဘဝဒီကိုယ်ကနောက်ဘဝနောက်ကိုရှံဆိုပြီးတကားလားဉာဏ်ဉာဏ်ဖမှန်ဘဝအမြင်မာရတဲ့တဏှာကတပါသုံးပါမနပါလေအဲဒီတဏှာသုံးပါမူရသဘောသတ္တိများ ဖြစ်နေတာဟာဝန်တုတ်ကြီးကိုသေပူးထမ်းဆောင်နေရတာပါပဲဒီဘာထမ်းဆောင်နေရတာလဲဒါရင်ပထမမူဉာဏ်ကလေးဆိုရထမ်းဆောင်နေတာပဲလို့လဲ ဒုတိယအပိုက်နဲ့လွဲသွားအောင်ပြောင်းရအောင်ထားဆောင်ဆိုတာပဲလို့လေနိသတာဆွဲတနာပဲထားဆောင်ဆိုတာပဲလို့လေနိသတာဆွဲတနာပဲကိုင်းနှခေါက်လောက်ပြီးတော့ပါ ဖြစ်နေတာဟာဝန်ပြိနေတာပဲဝန်တုတ်ကြီးထမ်းဆောင်နေတာပဲဒီတော့ဒီအပိုင်းသုံးခုမှာဒုဒကာဒကမတွေသတိပြုပါဝန်ထုဆိုတာလဲခန္ဓာဝန်ထမ်းနေတဲ့ပုဂ္ဂိုလ်ဆိုတာလဲခန္ဓာပဲနော်ဒါပေမဲ့လို့မြတ်စွာဘုရားကအဲ့ဒီလိုအရာမှာရှင်မျိုးသောအနေအချင်းဒကာဒကမနားလည်ဖို့ဟောထားခြင်းဖြစ်တယ်ဒကာတရားမှာပရိယေဟောဟာရနှမျိုးနကနာအပြအလအမေးပြေစတဲ့သဘောမျိုးပေါ့ အဲဒီလိုဟောကြားမှထင်ရှားစေမဲ့နေရာမျိုးမှာတရားအကိုင်းအတွေ့ကျင်လည်တဲ့ဗုဒ္ဓမြတ်စွာကဒီနည်းပဲအသုံးပြုခဲ့ပါလေ။ဒါရင်ဒါပဲဒီနေရာမှာတဏှာတရားဖြစ်နေတာဝန်ထုတ်ပြနေတာပဲတဏှာဖြစ်တာအဲဒီတဏှာရဲ့အလက်အပအလိမ်အကွေ့အညစ်မခံရအောင်ဖယားကတရားစီဆိုတဲ့ဓမ္မဆက်ကဗုဒ္ဓနာသုတ်တမှာယာယတဏပေါနောဘဝိကတပံဘဝတိဖြစ်စေတာတဏ ဘဝတွေဖြစ်စေတာအဲဒီတဏှာဘယဖြစ်မျက်စိဟာနားကနာခေါင်းကပါးစပ်လည်းဟာခန္ဓာကိုယ်စိတ်ကဖြစ်6မျိုးဘယ်နှမျိုးလဲဟောဒီတဏှာ6ပါးတွေကဘဝခန္ဓာမှာမေးပြီးတော့တရားဓမ္မတွေဝန်ပြအောင်ကြံဆောင်နေတာပြုမှုနေတာရှင်းရလားအဲဒီလိုကြံဆောင်ပြုမှုပြီးတဲ့နေရာတဏှာတရားဘလောက်တော့ဆိုးရတယ်တို့ရခင်များကလည်းပြောခဲ့ပါပြီအကွက်ဆိုင်တော့ထပ်ပြောရအောင် ရေကကာလတုန်းကရေကိုနဲ့ရောက်အကိုကြီးအရွယ်ရောက်တဲ့အခါကျတော့အိမ်တော်ရဲ့သားများကြစားမယ်လို့ပူလာပြီးဆိုပြီးတော့လေတော်မှာတနေကုန်ထွန်ရရဲ့ရ။ဦးရင်သာဦးရင်ထိကျိုးရင်သာကျိုးရင်ကြီးဆိုတာလို့ညီငယ်နဲ့မရတော့ဖောင်းပြပြီးတော့လာကြလေပြီ။ဒါကြကိစ္စခွင်းလွန်နိုင်မယ်လို့အိမ်တော်ရဲ့ကိစ္စဆိုတာကခွင်းလွန်နိုင်ခဲ့တဲ့တို့တွေ့တာကြောင့်နင့်အကိုမသိမင်းတို့ကလည်းဥမတော်မယ်။ ရောဟောရဲသွားမြတ်မြတ်ထက်လာတဲ့ရဲတင်ရေယူပြီးတော့ခရက်ပင်ရေစိတ်ကစောင့်နေပါမယားကညီငယ်ကိုမထအကိုရိခမယာမင်းမဆင်းရဲ့ကြည်စွာလဲတော့ကပြန်လာတော့ကျင်နာရောအမှုရာလေးပြပြီးတော့ဩမောင်ရဲ့ကျမတို့အတွက်ပင်မဆင်းရဲ့ကြည်စွာဒုက္ခပြည့်ပြည့်နေနေပါလားကိုကောင်းလည်းမလျှော်ရလို့နေတဲ့တနေ့ကိုကိုသတိရနေတဲ့ဒါကြောင့်ဟောဒီမှာတရားကလေးထုတ်ရိုက်ကင်းမွန်လေးပြုတ်ထားတယ်ရော့ရော့ရော့ခနဲ့ပင်ရည်စိတ်သွားကောင်းချိုကြီးပါလို့သီလန်းကိုပို့လိုက် ဘယ်လံပို့လိုက်လဲဒါပေမဲ့လုံငါမရကငါအပေါ်ကျင်းလာတဲ့ဆိုတဲ့တဏှာဆွဲလန်းတဲ့တဏှာဘာတဏှာလဲငါမရကငါအပေါ်ကနေမှကျင်းလာလာရရဲ့ဆိုပြီးတော့ဆွဲလန်းတဲ့တဏှာခေါင်းစော်နေတော့ပုတ်ကောင်းနေတဲ့ညီငယ်ကရဲတွေနဲ့ခုတ်ပြလိုက်တာသေးပါရောလားဘဝဆုံးရင်တော့ရဲ့မဆုံးလို့ဖြစ်ရရင်တခြားဘုံဘဝဖြစ်ရရင်တော့ရဲ့ အခုငါမရတာငါပေါ်ကျင်လာတယ်ဆိုတဲ့အစွဲကြောင့်အဲ့ဒီအိမ်မှာလင်းမွေကြီးဖြစ်ရတယ်။ဒါတပည့်စကြတရားမှာဆရာတော်ကြီးလည်းဟောပြီးဘုန်းကြီးတို့လည်းထားကြည့်တပါဟောပြီးဖြစ်လို့တရားဓမ္မတွေနားလည်ပါပြီအစပေါ်ပြေးတာ။မှန်ပါပါဗျာ။အဲ့ဒီကနေပြီးတော့မွေးဝါးကသက္ခာရတော့ခွေးဘဝခွေးဘဝကသက္ခာရပြန်တော့နွားဘဝဘဝကလူဖြစ်တဲ့ဘဝတရားတော့ပြားပြီးတော့လူမဖြစ်ဘဲနဲ့ ခွေးတွေနွားတွေမွေးတွေဆိုတဲ့တိရစ္ဆာန်ဘုံကမကျင်ရမကျင်လည်းရဘူးလားဘဝကတိမမြဲဘူးဇာလန်းဆုံးကအာရုံယူပါအဲဒီလိုနဲ့နေပြီးတော့နောက်ဆုံးနွားဘဝကအသက်ခံရပြန်တော့လည်းပဲဒီတကမဘိုက်ထဲမှာတန်လေးတဲရတယ်အရင်ဘဝကအမေအရင်ဘဝကမရအခုဘဝကြတော့အမေ ။တန်လျာကရုပ်ခွေမှာရှည်လည်းလောက်ဆိုပြီးတော့ဘုန်းကြီးတို့တရားတရားမတို့တအုပ်မျက်နာတအုပ်မကြည့်ဝန်းလောက်အောင်ဘဝတန်လျာခြားရမလဲဘူးလား။မှန်ပါဗျာ။အတိတ်ဘဝသာတိတ်တရအနေအပြင်ပြန်လေးစဉ်းစားစဉ်ရင်တွေးတော့မြင်လာတော့ဒီအမေရဲ့အယုဝေယအကျဉ်းနာမခံတော့ဘူး။မိမိမနာလာခံငိုတဲ့အခါကျတော့ငါမေးဘာကြောင့်လဲ။ဒီလိုပဲအဖိုးရဲ့တိတ်ဘဝကစလို့ကျွန်တော်ကသူတို့အတွက်မေတ္တာတရားရှိတာလုံအားပြီးတော့လည်းပဲကာမဖောက်ပြန်မှုကြောင့်ကျွန်ုပ်အသက်ခံရပါတယ်။ ငါတတ်တဲ့မိမလို့ဘဝအမှန်မမြင်မဲနဲ့ဒီမှာပဲကြီးတွေတကမှကျင်းလာတယ်ဆိုတဲ့တဏှာဆွဲကြောင့်ငွေဘဝအသစ်ဖြစ်ရပြန်မှာရောအရိယာသက္ခံခွေဘဝအရိယာသက္ခံဝဘဝဒီကသက္ခံရပြန်တော့လဲပဲရန်သူရဲ့ပိုက်တဲ့သဏ္ဍတိရလို့ရင်းဝင်လိုက်ပါပြီးတော့ဘိုးရဲ့ရင်နာလိုက်ပါပြီးတော့လို့ပြောပြတော့အိုးသံဃာကျင်လေရတာတဲကြောက်เสียပါလားလာဟေးငါမြည်ရလို့မြည်ဖို့နဲ့ရောက်ထွမ်းမြောက်ရဆိုခဲ့တဲ့ သာသနာတော်ဝန်ထမ်းရှင်ရာဖြစ်တဲ့သတိပတ္တတရားကျင့်တော်မှာအာသဝကင်းဝါယဟနာဖြစ်ကြပါသတည်းဒီထဲမှာပြောဆိုလို့ရင်ကတဏ္ဍတရားလေးအမှန်ကိုမမြင်နိုင်မဲနဲ့ကိုယ့်ရဲ့ရန်သူဤလက်အောက်ခံအကြီးတဲ့ကဘဝထဲမှာကိုယ်လည်းပင်ကိုထိုးပြီးတော့စွတ်တူးနေရတဲ့ဘဝပါလားတဏ္ဍရဲ့လက်ချက်ဘာလက်ချက်လဲဧရာဝရဏဏိရာက စားခဲ့တာဖြစ်ရဘဝမှာလည်းနှစ်သက်သားရတယ်။ဒါကလားတတရတတရပိနာနိနိဖြစ်ရဘဝရရအာယုံအကောင်းအဆိုးမသိဘဲနဲ့သူကကြုံတယ်လို့ပြောတတ်သည်။ကြားနောက်မှာလိုက်တဲ့နွားကလေးဟာရန်သူနောက်လိုက်တာပဲမဟုတ်လား။မှန်ပါဗျာ။အခုလည်းတဏတရားနဲ့ဘဝသံဃာဆိုတဲ့ဩနာတိဆိုးဝါလာတဲ့ကြားနောက်မှာလိုက်နေကြရတဲ့တရားမရသူတို့ရဲ့ဘဝဘသူတို့ဘဝ အေးဒါရောက်ဖြစ်ရဝအာယုံကျုံလို့ပြောတတ်ပုံလေကတော့တို့ဟိုမှာကြည့်ပါအတ္တကမင်းနဲ့ဥပရိဒေဝီဘယ်သူလဲဘယ်သူလဲဥပရိဒေဝီကပြန်33နဲ့တော်တယ်ပရမ အာရွယ်အလားသွေးကျွဲတဲ့အခါမှာတောင်ညာစံတင်ထားမိပြီခေါင်းကြီးတစ်ပါးဆိုတော့ရုပ်ကလည်းချော်ရလို့စိတ်တွေကလည်းကြီးမာတော့လေအောက်ခြေလို့ဘဝင်မြင့်တယ်ပေါ့အဲဒီမှာမတုမတာမိမိတဲ့သတိကကဝါကြီးမမူကြီးမရသေးတာပဲဒီခြေရင်းကကမရှိဘဲနဲ့မမနာတရားတွေနဲ့ဆက်ဆံပြီးလာလိုက်တာသို့တော့ခန္ဓာရမသေးပဲနေရမလားမနေပါဘူး။ဒါရင်ဥပရိဒေဝီသေဝီသေတာချိန်ကကာလကြတော့ဗုဒ္ဓရဲ့ဘေးတွင် ကာမစုရကာမဝိပင်္ဂသုတ္တာယမယုမသိမျိုးယုတ်ရှိတဲ့မယုမသိဆိုရင်အမျိုးယုတ်အောက်တန်းစားဘဝဖြစ်ရတယ်အကျနာတတ်တယ်ပြုံးရဖြစ်တတ်တယ်ရှင်ဘဝတော့ကမိဖုရားခေါင်းကြီးတော်လို့ပူဇော်ပင်ရဗျာတော်အာနာစိတဲ့နဲ့ရွှေမရှာငွေမရှာဒါပေမဲ့လို့အဲ့ဒီမိဖုရားဘဝကသေလာတဲ့အခါကျတော့ဥယျာဉ်ထဲမှာနောက်ရှိဘုံကြီးနောက်ရှိဘုံမရှိဖြစ်နေတယ် ငါကြီးဖြစ်ရအချစ်အနာလိုက်တာအကုသိုလ်စနဲ့ကိုဒီလေသာစနဲ့ကြောင့်အချနာလိုက်တာအဲဒီလိုနောက်ရှိဘုမကြီးဖြစ်တော့တတတာတတတာဘိနန္ဒီနိဖြစ်ရဘဝရတယ်လို့ရရအာယုန်နဲ့ပြောတယ်ရှေ့ကအဲ့ဒါနောက်ရှိဘုရားကဂုံဂုံဂုံဂုံနောက်ကနောက်ရှိဘုမကြီးကကွာကွာကွာကွာမဟုတ်နိုင်တာပဲခပြီးတော့မိဖုရားကြီးကရုပ်ကလည်းကြောပြောစုကလည်းညင်သာအဘလေးအလိုက်အလာကလည်းသိပါပြီတဲ့နဲ့အေးလေဒါကတော့ကိုချင်းကလေးရွှေနံပေါ့ ကိုင်ကိုင်ငါလည်းပိုးမှပြောတဲ့စကားသင်ကြားစီရလို့ဟဲ့ပိုးမှနေဘဝကလာတာလဲမှန်လားပါရွှေနန်းကြောရှင်ဘုရင်အတ္တကရဲ့ကျင်ရတော်သက်ထမိဖုရားကြီးဘဝကလာပါတဲ့ဖုရားမင်းလည်းအတ္တကကြားရလားဟိကြားတဲ့ဖုရားနားတော်ကဟဲ့ပိုးမှအဲဒီဘုရင်အတ္တကနဲ့အခုနေရှိကနေခဲ့တဲ့ကိုကုန်းကွာကွာဆိုခဲ့တဲ့နွားရှိဖို့နေဘသူကိုမေတ္တာပို့တယ်လေအချစ်သာတယ်လေပို့ အဲဒီလိုမေးတဲ့တရားကြတော့အတ္တကရာဇာနံရွှေနံကြော့ရှင်မင်းအတ္တကဆိုတဲ့ပုဂ္ဂိုလ်ကမာရိတဝါသတ်၍သာသာကလလောဤဒေနာတို့အတ္တကပိလေရောက်သွေးဖြင့်မေဇာကျွန်တို့ဤသာမိကသမေတ္တာပိုင်ရှင်ဖြစ်တော်ဝါလင်ယောက်ျားဖြစ်သောကောမယပါဏကသနွားကြီးပုကြီးပါရီချေတို့ကိုမက်ခရန်လိမ့်ကြံလို့သဗျာထိုက်ရှင်းနိုင်ရဲ့လေတဲ့ အဲဒီအာသကပင်လဲချောင်းလေးဖောက်သဘောပေါက်ကျနေတဲ့လဲချောင်းလေးနဲ့နွားချီဘိုးကြီးကြီးခြေထောက်ကိုဆေးကြောခြင်းပါလေဘဝခင်တွယ်တဲ့လူတွေတော့သတိပြုဟုတ်ပါလားပြိဿအေးအဲဒီလိုဆိုပြီးတကားလာပြောလိုက်ပါပြီအဲဒီနာမယာမတကာရာဇေနာရေဒေသောဝိဇရိတောမယအစဖြာပြီးတော့နှကတာနေအပြင်ဟောထားသေးတယ်ဒါပေမဲ့ဒုတကာဓမ္မတွေ ဘဝခန္ဓာဝန်မှာတဏှာဖြစ်နေရင်ဝန်ထုတ်ပြီတယ်ဆိုတာသဘောပေါက်တော့ပါပြီ။ဒါရင်ဒါဖြင့်ဒီဝန်ထုတ်ကြီးနဲ့ပတ်သက်၍ကောင်းတဲ့တကွဲမှမရှိတော့ဆက်ပြီးတော့ထမ်းဖို့ကြမှာလားခြားကြမှာလား။ဒီဝန်ထုတ်ကြီးကိုဆက်ပြီးတော့သယ်ဆောင်နေကြမှာလားဆွန့်ပြေးကြမှာလား။ရှင်းပါသီလယူထားတော့ဥပုပ်ကြီးတွေနဲ့လိမ်မထင်ပါဘူး။နော်။အဲမလိမ်ရင်လည်းဘုန်းကြီးကသစ္စာကိုရင်ဝယ်ပိုက်ပြီးတော့ဟုတ်လားဝန်ထုတ်ကြီးပြစ်ချဖို့ပြောရတော့မှာပေါ့။ ကတမေသာဘိကဝေပါဒနိခေပနာဘေကဝေအနုပါဒနိခေပနာဝန္တောမုဂောจิตချခြင်းဒီကတမေစပဲလို့လေတိဒီပိုင်းကဏ္ဍမှာဝန်လုံးကြီးပြစ်ချရတယ်ဆိုတာဘယ်လို ਆ လဲဆိုတော့ယောတတယေဝတဏယအတိတဝိရာကနေရောထောသာဂောပတိနေတကောမုတ်တိအနာလယောဣဒာဥဒတိဘေကဝေပါရနိခေပနာဗုဒ္ဓမြတ်စွာဘုရား သူ့ရဲ့တရားတော်မြတ်တွေဟာဝိဘဝကလွတ်မြောက်ခြင်းတွေအလုံးတစ်ထပ်တည်းပဲသုဒ္ဓမာဟောတော့တမယဝိနိယတတအဘိဓမ္မာကတဝရဲ့လို့ကွဲလွဲမှုမရှိပါဘူးအေးခုဓမ္မစကြာဟောတဲ့တရားနဲ့ဘာသာသုတ်တံဟောတဲ့တရားတစ်ထပ်တည်းမရှိဘူးလားရှိမှာမို့ဘုန်းကြီးတို့တရားတရားမတွေကလည်းလေယိုးကြီးဓမ္မတာခန္ဓာကြီးတယ်ဆောင်နေရတာဖြစ်သမျှဆင်းရဲ့ခန္ဓာကမဟုတ်လားဧရာယောဘေကဝေယံတို့ ဒါသာယေဝတဏယထိုဆိုးရွာယုံမှလာသောတဏတရားဤသာလင်ရောအာသီလဝိဒါကနိရောဓအကျင့်အကျွင့်ရမရှိ ချုပ်ပြပြခြင်းသည်ပါရနိကေပနဝန္တုကြီးပြစ်ချတာပဲတဲ့အချင်းချုပ်ကဒီတဏတရားချုပ်ပြောက်သွားတာဟာဝန်တုကြီးကျသွားတာပဲဟုတ်လားပြိဿနောက်ကသာကောပတိနေသကောမုတ်တိအနာလျောအဲ့ဒါကတရားတော်ရဲ့အစီအနစ်ဆိုပြီးတော့ပရိရဲ့အနေအချင်းရှားအောင်မြဲရသံပတ်ပြတာပါ ဒေကောယံလောယံဣဒံအယိကလောလောကြီးဖြစ်ကြခြင်းကိုပါရနေခေပနာဣဒံဤကလောတဏတရားမရှိအောင်ကျင့်ခြင်းကိုပါရနေခေပနာဝန်တုတ်ကြီးဖြစ်ကြရင်ဟူ၍ဥစ္စတိခောသောပညာသမဝပါဝေတတိ ဝန်တော်ကြီးချတာဟာတဏှာမဖြစ်အောင်ရှင်းတာပဲတဲ့။ခိုက်ဆိုကြသူဝန်တော်ချတာပဲလို့လေ။နိတ္တတာဆွဲပေတာပဲ။ဝန်တော်ချတာပဲလို့လေ။နိတ္တတာဆွဲပေတာပဲ တဏမဖြစ်အောင်လုပ်တာတဏကုန်တဏရော့တဏနဲ့တဏပြော့တဏကျဲအောင်လုပ်တာပါလေဝန်တော့ကိုချတာပဲတဲ့ဟုတ်ရဲ့လားဘိကအဲ့ဒါကတော့တခြားမဟုတ်ဘူးတတိပဋ္ဌာန်တရားတော့ကျေးဇူးတော်ရှင်မဟာဒီတရားတော်ဘုရားကြီးနဲ့တကွာအသီးသီးတော်နယ်လေးရရွာလေးရွာရှိရတဲ့နိုင်ငံသီးသီးကမ္မဋ္ဌာန်းဆရာတော်ကြီးတွေဟုတ်ပလားဓမ္မဂရိကအရှင်မြတ်တွေဟောကြံပြသနေတဲ့တတိပဋ္ဌာန်တရားပါပဲ ဒီတော့ဟောဒီခန္ဓာကြီးကိုဘုန်းကြီးတို့တော်လှန်ရေးလုပ်ရဘာလုပ်ရမလဲနာတန္တလောဘတောတုံရှံနာတံဘောသိမိတာနိတံတွာမေဝပောသိတောဒုက္ခပါတောဝုတေအနပကခန္ဓာနဲ့ပခုံးရှင်းပြန်ပြီးတော့ရေဆိုင်ရကြောက်ကြောက်ရွံ့ရွံ့နဲ့နောက်တွန့်ကိုရှောင်နေတော့လည်းပဲဤခန္ဓာဘောင်ကလွတ်ပါမလားဒောအတ္တဘဝကာမဝိတ္တသတိကိုကြံစီရတဲ့ခန္ဓာကိုယ်အတဘောကြီး အဟံငါရီတုံးရှာပင်နာတာတော့ကျွန်လည်းပဲမဟုတ်ပါနေစားလစားတို့ဖြင့်ငါအတွေ့ကြုံမဟုတ်တော့ပြီဘုရားသာသနာနဲ့တွေ့ကြုံတဲ့အခါလွတ်မြောက်တဲ့ဘဝလွတ်လပ်တဲ့လူသားမှန်ရလားနာပောသမိဒါနိတနာတာသောဘတော်တုံရှံအာငါရီတုံရှံဤဘတော်ခါစားလည်းမဟုတ်ပါဒါတော်နေစားလာစားကျွန်လည်းပဲမဟုတ်ပါ တနေ့385ပြားနဲ့နေသားလည်းငါမလုံနိုင်တော့ပါပြီဒါသာတရားတထောင်စသာသိရဲ့ခန္ဓာဝန်ကောင်းကြီးရဲ့ကျွန်းဖြစ်ကလည်းပဲလာသာဖြစ်ကလည်းငါနှုတ်ထွက်ပါပြီမှန်လားမိသားနာတံဘောဓိမိဒါနိတံဒါနိဒါနိသာရဏရောင်ရှိန်ပြောင်းချိန်ထွန်းပါယခုတော့ချိန်ကဒါနိသာရဏရောင်ရှိန်ပြောင်းချိန်ထွန်းပါယခုတော့ချိန်ကာလအောင်သမယာကြီး၌ ဒါသင်ကိုနာပေါ်သင်မြင်လိုလိုက်၍အကြိုက်ဆောင်ကမမွေးမြူနိုင်တော့ပါသင်ကလေအေးရတော့တမျိုးပူရတော့တသွန်းအနိရတော့တမျိုးဝါရတော့တပုံမျိုးစုအောင်ကြီးစေပြီတကားလားဆင်းရဲဒုက္ခရောက်လို့တော်ပြီသင်ကမမွေးမြူတော့ဘူးသင်နဲ့ငါအဆက်ဖြတ်မယ် ဟုတ်ပလားအေရာယောတွမေဝပောလင်တော်တုကံပါတော်ဝတေနပကံတွမေဝတင်ကိုသာလင်ဘောလင်တော်လိုလိုက်၍အကြိုက်ဆောင်ငါမွေးမိ၍လာပါလေသောကြောင့်ဘဝခန္ဓာသံဃာအိုမဆုံးနာမဆုံးသိမဆုံးသိရနှလုံးကြည်မွေးအောင်ဆိုပြီးတော့အစအစအပြုအပြင်ဆင်းရဲတွေနဲ့ငါပြုခဲ့ပါပြီဒါပေမဲ့လူငါမှလူရမယဘဝရှင်ရဲ့ကရွတ်ခွေလိုသားလေးရဲ့ရှည်လာမြသန္တရာတလွား၌ကျင်ရပြီဖြစ်ပါလေသောကြောင့် နော်ပါတော်ဝုဒေအနပကံဘဝကနာဆင်းရဲတွေချမပြနိုင်လောက်အောင်တဏှာရှိခဲ့လေပြီလို့ဤခန္ဓာကြီးကိုဘုန်းကြီးတို့အရေးဆိုရမယ်။ဒါအရေးဆိုတော့တခြားမဟုတ်ပါဘူးဆင်းရဲကခန္ဓာကလာပြီဆဲကလား။ဒါဖြင့်ဝန်တုပ်ဆိုတာခန္ဓာအဲ့ဒီဝန်တုပ်ကြီးမှာတဲ့ဝန်ထမ်းနေတာကတဏှာဖြစ်တာပဲအဲ့ဒီတဏှာပဲကဖြစ်တာလေမျက်စိနာနာလျာကိုစိတ်ကတဏှာပဲကဖြစ်တာလေ။ဒါဖြင့်ခန္ဓာ ပုံနဲ့ပုံမှာအပေါက်ကရေရိုတယ်ဆိုရင်ရေမယိုအောင်အဲ့ဒီအပေါက်ပါလို့ရမလဲသိရမည်ဖာရမည်ရေမယိုနိုင်အောင်ဤတစ်မျိုးမျိုးနဲ့ပြုရမည်ဒါဖြင့်မျက်စိနာနာလျာကိုစိတ်ကတဏ္ဍတရားဖြစ်တယ်ဆိုတော့ဘုန်းကြီးတို့တရားဓမ္မတို့မျက်စိနာနာလျာကိုစိတ်အဲ့ဒါတွေမပိတ်ရပေဘူးလားပိတ်ရပါဘူးဒီမယောကိလေသာမဝင်အောင်မပြုတ်ရပေဘူးလားဒိဋ္ဌိဒိဋ္ဌမတသုတေသုဒ္ဓမတမုတေမုဒ္ဓမတဝိညာတေဝိညာဓမ္မတံဘုရားက မြင်ရကြားရနာရစားရလဲရထိတိရကြံလေးရမှာအဲ့ဒီအခါမှာတဲ့သူဟာတော်ယောက်ျားမိမသက်ဝิญဉ်လိုက်ပြလူနာပြမသတ္တဝါဒီအဖြစ်မျိုးဆွဲလာမှုမရောက်ရအောင်ဆိုပြီးတော့သတိနဲ့ပိတ်ဘာနဲ့ပိတ်ရမလဲဝန်ဒုက္ခရာဘယ်လိုလဲမေတ္တာဆွဲပေတာပဲ တို့တရားဓမ္မတွေငါမြင်တာယောက်ျားပဲမိမပဲသာသမီဇနီးများတွေယောက်ျားဇေဝဥက္ကယနာရှင်မြေဆိုင်စပါလေယခိုင်းရောအဲဒီလိုသန္တတရားပညာထင်အောင်မကြည့်နဲ့အာယုံတော့မလိုက်နဲ့မြင်တဲ့ကနာလေးမှာမြဲလွားချပြီးတကားလားမြင်တယ်မြင်တယ်မြင်တဲ့အခါအေးမြင်တယ်မြင်တယ်လို့ရှုရမယ်ကြားတဲ့အခါနာတဲ့အခါစားပြီးတဲ့အခါရှိတဲ့အခါမှာ အေးဒီနာမှာမဘောထားပြီးတော့ကာယဇာပိဇာဖုဒ္ဓပိဇာဥပိဇတိကာယဝိညာဏတိဏ္ဍသိငတိဖတ်တော့မျက်စိနဲ့အရှင်းဆုံးတော့မြင်သိမှုစက္ကုဝိညာဉ်ဖြစ်တယ်ဆိုတာတသာသနာတွင်လုံးကလူသားတွေလက်ခံကြတယ်။တဏှိသဘောရိုးရှိသူတိုင်းမလက်မခံကြဘူးလား။မျက်စိနဲ့အရှင်းဆုံးတော့မြင်သိမှုဖြစ်တာသဘောရိုးနဲ့လက်ခံတယ်ဆိုရင် ကာယဇဝမအပြင်းနေဟုသောကာယပဒါဒယုတ်အကြည်ကို၎င်းဘုဒ္ဓဘိစရှုသွင်းလိုက်ကြတဲ့ဝါယောဆိုတဲ့ဘုဒ္ဓဘာယုတ်တို့ကို၎င်းပရိဒါသွဲပြေကာယဝိညာဏဖောင်းတဲ့ပိညာသိမှုကာယဝိညာဉ်သည်ဥပ္ပိသတိကောက်သွားမှသွေဖြစ်ပေါ်လာရပြီတည်း ဉာဏ်ရှင်ကအစဉ်ဆုံးတွေ့တဲ့အခါမြင်သိမှုဆက်ွယ်ရင်းဖြစ်တာကိုလက်ခံရရင်ရှုသွင်းတဲ့ဖုဒ္ဓဘာယုဝါမတိဟူသောကာယပတာရာဒီနာကိုထိတွေ့တဲ့အခါမှာဖောင်းတယ်ပိန်တယ်ဆိုတဲ့သိမှုကာယဝိညာဉ်ဖြစ်တာကိုသဘောရိုးရှိသူတိုင်းလက်ခံရပါသည်ဟုတ်ပြီလားပြိတ္တာအဲ့ဒါအရေးကြီးတယ်ဒါကြောင့်စာနဲ့အတိအကျကျေးဇူးတော်ရှင်မအစီအစဉ်တော်ဘုရားကြီးကထေရဝါဒနိုင်ငံ သာဒသံဃာရဲ့နာတင်တဲ့အချိန်ကာလမှာစာပေကိုမလွတ်အောင်ဆိုပြီးတကားလားဤနီးဤပုံဖြစ်မပြခဲ့ဘူးလားဒါဖြင့်လက်ကလေးမှာရေပေးနေတာဆိုရင်ဘယ်လိုနဖူးဆေးရမှာလားလက်ဆေးရမှာအညီအကြီးကြီးပေရနေရဆေးကြောရတာလို့တဏှာဖြစ်ရင်ဝန်တော့ပြီးလဲဆိုတဲ့ပြင်မြင်ကြနံစာဖြစ်ပြီဆိုခဲ့တဲ့တဏှာဖြစ်ရမှာဝန်တဏှာမဖြစ်ရလျောက်တတိဆောင်ရင်ဒီဝန်နှုတ်ချတာပါပဲ ဘာလုပ်တာလဲဟောဝိပဿနာရှုနည်းထဲမှာကြည့်ပါလားနော်ဝိပဿနာညာဆိုတာဘယ်ဟာရှုရပါမလဲတဲ့ဆွဲလာနိုင်ရငါခန္ဓာမှန်စွာ ရှုရပါသတည်းဆွဲလာနိုင်တဲ့ခန္ဓာ၅ပါးဒီတော့ဒီခန္ဓာ၅ပါးရောက်လေးနေတယ်ဆင်းရဲနေတယ်ဖြင့်အဲ့ဒီခန္ဓာ၅ပါးချပြင်းမှာရှုပ်ပြင်းမှာပို့အောင်လုပ်မှာဓမ္မဆင်းရဲသက်တာမယ်ဘယ်ယူငါဘယ်ခတ်ထိုးထိုးခန္ဓာမှန်စွာရှုရပါသလဲ ဘယ်သူဘယ်ချိန်ဘယ်ကာလဘာကိုရှုရမှာလဲမစွဲဖို့ရာဖြစ်သေးမှာထူခါရှုရပါသည်ဒါပေမဲ့မြင်စေမစွဲအောင်ကြားစေမစွဲအောင် လာတယ်စားတယ်ထိပ်ပြီးတယ်ကြားပြီးတယ်ဟိုသိသဘာဝကြတာလက်မအညီအကျေးရှိရဲ့အဲ့ဒီလက်ကိုစေကြောမှပြောင်းရှင်ပေါ်ပါသလိုမြင်ကြနာစားမှဖြစ်တဲ့တဏှာတရားမှမြင်နဲ့ကြားနဲ့လို့တဏှာမဖြစ်အောင်လုပ်တာသိသဘာဝကြတယ်သဘောပါရဲ့လားဒီဒါကြောင့်အဲဒီလိုနေရာတွေမြင်တဲ့နာသက်ခဏရှုမှတ်ပွားများအားထုတ်လိုက်တဲ့အခါဘုန်းကြီးတို့တရားတရားမတို့ညာရှင်ဖြစ်ပေါ်ရင်အာရုံယူကြရအောင် ခုနကပြောတဲ့အထင်ရှားဆုံးဘုရားဘာယုကာယပတာတာထိတွေ့တာထိလိုက်အရာစကားနဲ့ပြောတော့ဖောင်းမှုပိန်မှုဘယ်လိုပါလဲအဲဒီမှာပရမဆုံးကမတ်ဆိုလို့သာမတ်ရပါလိဘာရဲ့လို့မသိကြပါနာဝကရှုမှတ်မှုအင်အားသီလအခြေခံနဲ့သမာဓိတိုးတက်လာတဲ့အခါကျတော့အော်ဟောင်းနာကတခြားပိန်နာကတခြားမသိရဘူးလားဟောင်းနာကရုပ်ပိန်နာကရုပ် ။ဘာဖြစ်လို့ရုပ်ခေါ်တာလဲရုပ်ပတိတေရူပံဖောက်ပြန်လို့ရုပ်ခေါ်သည်။ဘာဖြစ်လို့ရုပ်ခေါ်တာ။ဒါပြင်ဖောက်ပြန်တာပဲလို့ကလည်းထပ်စီအဖြစ်ရှာလိုက်တော့ရှိခါနဲ့မတူတာ။ဖောက်ပြန်တာပဲလို့ကလည်း။ဒါဘာဝနဲ့ကြည့်လိုက်ပါဖောင်းတာအစာဖောင်းတာလည်းဖောင်းတာအဆုံးဖောင်းတာလေတစ်ခုမှအစာပိုင်းအလေပိုင်းအဆုံးပိုင်းဘယ်နှပိုင်း။ဒီတော့အမူအရာနဲ့ကြည့်လိုက်တော့ဖောင်းစားမလေးရနဲ့ဒီဖောင်းလဲမလေးတော့များလာပြီဖောင်းဆုံးရအင်အားကိုမလွားဘူးလား။ ဒါပြင်အတဏထောင်ကြီးစားလေဆုံဆုံးလေစားတူရဲ့လားဒါပြင်ရှိကနဲ့မတူတာဖောက်ပြန်တာဖောက်ပြန်တာရုပ်ဆိုပါလေအဲဒီဖောင်းတာလေးတစ်ခုအတွင်းမှာဖောင်းတယ်လို့အစာဆုံးမလို့ရအောင်ရှုမှတ်ကြတဲ့ယောဂီများမှာငါပင်ငါသားငါသမီးငါသမီးငါမယားငါယောက်ျားငါလင်းငါတိုင်ငါငါမြင်ငါကျွေးငါဦးငါအိမ်ကျွဲနာမှုတဏ္ဍဖြစ်ပါမလားဖြစ်ပါဘူးဒါပြင်ဖောင်းတဲ့ပိန်တယ်လို့မှတ်နေတာဝန်တော့ကိုတူးအောင်လုပ်တာလားရှော့ပစ်တာလား သိသဘာဝကြတာပြိဿအာရပါရရှိမှနင်လားငါလားအာထုတ် ရှင်းမလားရှင်းပါပြီဒါလည်းအဲ့ဒီလိုဖောင်းနာတကြပိန်နာတကြအသေးကွဲပြားတာကရူပပရိစေတာဉာဏ်ရူပယယုတ်ပရိပိုင်ယာစေတာဖြတ်ပြီးတော့ညာနာတိတာယုတ်ယုတ်ချင်းကွဲပြားတာအကျဉ်းစားယောဂီကဒီကစရပါလေအဲဒါတို့ဒုတိယအဆောက်အဦနဲ့ဆောက်ကြတဲ့အခါကျတော့ဗတိစေအမွန်းအပြောက်ကစသလားအထေတန်းကစသလားအထေတန်းကစပါ ထိုးရောက်တိုင်းရဆိုပြီးတော့ကျမ်းကစတယ်လို့ထင်ရှားတဲ့ယုတ်တရားကစရှုတာသဘာဝကြသည်ဒီပြင်မှားတယ်လို့ဘုန်းကြီးတို့မပြောပါဘူးဘုန်းကြီးတို့နှစ်သက်ခံယူပြီးတော့သဘာဝကလေးနဲ့အာကိုက်တဲ့နည်းကလေးကိုတင်ပြနေတာကောင်းပြီအဲဒီတော့ရှုရများတဲ့အခါကျတော့ယောဂီမှာဩဒီဘက်ကဖောက်ဒီဘက်ကသိတယ်ဒီဘက်ကပိန်ဒီဘက်ကသိတယ်ဖောက်မှုယုတ်တရားနဲ့သိမှုနန္တရားတစ်ခုတည်းပဲလို့ထင်ခဲ့ ဒါကြောင့်နောင်က ရှုမှတ်ပါရှုမှတ်တော့ကနတ်ဘုကနေပြီးတော့သွားနေကြပြောပါနေကြစိတ်ကလေးကသူကြိုက်ရအာယုံသွားသွားမနေဘူးလားနေပါဗျာအဲ့ဒါလဲဝိကိတာစိတ်တဝိကိတာစိတ်တဒီပသနာတိစိတ်လွင့်ရင်လွင့်တယ်လို့မှားလွင့်ရင်အဲဒီတော့လွင့်တယ်လို့မှတ်တဲ့အချိန်ကကာလကြတော့မှမှားရင်မှားရင်နဲ့ယောဂီမှာနောက်ကညံကလေးကသူ့အလုပ်လုပ်လာပြီဟောသိတယ်ဆိုတာဝမ်းမယုတ်ကသိတာမဟုတ်ပါလားဒါကြောင့်လဲဆိုရင် ဟာစိတ်ကလေးတခြားရောက်နေတဲ့အခါကျတော့ဖောင်းမှုပိန်မှုကလည်းဖြစ်နေတာသို့တော့မသိဘူးသိလွင်တော့သိရလားနောက်ကလွင်နေလွင်နေလွင်နေလို့အဲ့ဒီစိတ်ကလေးကိုထိပြီးတော့ပြန်မှတ်တဲ့အခါကျတော့မှအိုးအသိဟာစိတ်ပါလားအသိရပါလေနမတိတိနာမံ ညွတ်တာသောကြောင့်နာကိုင်းတာသောကြောင့်နာဆိုင်တာသောကြောင့်နာညွတ်တဲ့ကိုင်းနဲ့ဆိုတာအာယုရှိရရောက်နေတာပဲအဲဒါကြောင့်ဖောင်းပုံပဲကိုသဘာဝအစုစရလေးကတည်နေတဲ့အခါကျတော့ဩဒီကဖောင်းနဲ့ပိတ်နဲ့နှစ်ခုကလည်းမတူပါလားသဘာဝတို့တရားဓမ္မတွေပြောရရင်ဟောင်းလာအစူလာတာမြင်လာတာမောက်လာတာဝတ်စားတာဝတ်စားတင်သွားတာဘိညာဆိုတာကတ်သွားတာ ပြတ်သွားတာပိန်သွားတာနှိပ်ရသွားတာဝတ်စားရတဲ့ဝတ်စားရော့သွားတာမသိရဘူးလားအဲဒီလိုအသီးလေးနှစ်ပါးကတစ်မျိုးစီဆိုပြီးတော့ကြွဲချသိတော့ဟောနာမပရိစေရာညာဘာကြလဲနာမကနာပရိပိုင်ညာစေတာဖြတ်ပြီးတော့ညာနာသိတာဟောအဲ့ဒီကြတော့သိလာပြီပရမဘိနေသရခွဲခြားပြီးတော့သိနေတဲ့ယောဂီဟာဟောအဲသင်နေတဲ့ စာသင်သမားတယောက်ဟာနောင်အခါကျတော့ပြီးနဲ့ကလားတွေ့လိုက်တော့ကနဲ့အာနဲ့ပေါင်းတော့ကာကနဲ့ဤနဲ့ပေါင်းတော့ကိမသိရဘူးလားရုပ်ရုပ်ချင်းနာနာချင်းလေးစိတ်ပြည့်တဲ့ပုဂ္ဂိုလ်များကြတော့မှဖောင်းတာနဲ့ဖောင်းတယ်လို့မှတ်တာတဲ့ဆုံးပိန်းတာနဲ့ပိန်းတယ်လို့မှတ်တာတဲ့ဆုံးမသိရဘူးလားဓာရီနဲ့ဓာလီဆွဲလို့တော့ဓာကတကြအိမ်ကတကြ အဲဒီလိုမျက်စိအမြင်တန်တဲ့ပုဂ္ဂိုလ်ကကွဲပြားစွာသိတယ်လို့သီလအခြေခံတော်ရင်းအင်အားဝိပဿနာဉာဏ်တွေကတပြေပြေတိုးတက်လာတဲ့အခါယုံနံခွဲတော်နာမရူပပရိစ္ဆေဒဉာဏ်။ဘာညာလဲ။အဲဒီလိုနာမရူပပရိစ္ဆေဒပိုင်နာအပိုင်ကဏ္ဍမှာပဲလိုအကျိုးတွေတက်ရောက်တယ်လေသက္ကာယဒိဋ္ဌိ20ပယ်မှု။ပါတယ်။ ဟောရုပ်ရုပ်ချင်းကွဲတော့ရုပ်သက်သက်ဆွဲတဲ့သက္ကာယတပါးကွာသည်နာနာချင်းကွဲတော့နာမဆွဲတဲ့သက္ကာယဒိဋ္ဌိခုနှစ်ပါးကွာသည်ယုံနာယုံနာချင်းကွဲပြတော့ယုံနာတွဲဆွဲတဲ့သက္ကာယဒိဋ္ဌိဆနှစ်ပါးကွာသည်တိကွန်ဆနှစ်ပေါင်းလိုက်တော့20ထောင်းလိုက်လို့ဓမ္မဒီဒီပါပါအနေအချင်းပြီးသွားတဲ့ယောဂီမှာသက္ကာယဒိဋ္ဌိနဲ့ချက်ပြည့်ပြည့်ရော့နေမှုမသိရဘူးလားသိပါပါဘူးအဲ့ဒါပဲအသိဉာဏ်ကသူ့လို့သူ့လို့နေတာသိတာမျိုးရှိတာ အားရကျေနပ်เสียကောင်းလားရှင်းမလားအဲဒီဟာရှိတဲ့သိရှင်မရဲ့ရှင်မရဲ့ဟောဒီဘာမှုပဲမှုဆိုတဲ့ကုံညာကိုဝိပဿနာအနုတွေထည့်လိုက်တဲ့အခါကျတော့အိုးငါကသူကယောက်ျားကမိန်းမကဖောင်းတာမဟုတ်ပါလားလေးရှင်လိုက်လို့ဖောင်းတာလေးရှင်တာအကြောင်းဖောင်းတာကအကျိုးဟုတ်ရလားဖောင်းတော့ဖောင်းတယ်လို့မှတ်တယ်ဖောင်းလာတာအကြောင်းဖောင်းတယ်လို့မှတ်တာအကျိုးဖောင်းတယ်လို့မှတ်တော့ဖောင်းတယ်လို့သိတယ်မှတ်တာကအကြောင်းသိတာကအကျိုးအစစ်စစ်တကားတဲ့သူငါတစ်ပါးယောက်ျားမိန်းမ ပုဂ္ဂိုလ်သတ္တဝါတဏ္ဏပညာတွေမပါလာပဲနဲ့သဘောအဆင့်ဆင့်ကလေးတွေဖြစ်ပေါ်ပြီးတော့နေတာသိတော့ပစ္စယပရိက္ခအညာဘာညာလဲပတိအယပရိက္ခညာနာပတိစွာ၍အယဖြစ်တာကိုပရိပယကဟယူပြီးတော့ညာနာသိတာပြီးရဖြစ်ပေါ်ဖို့အဆင့်ဆင့်ကလေးကိုတိတိပပပိုင်းခြားသိတာပစ္စယပရိက္ခညာ ဟုတ်လားပြိဿရဟမြောက်ဒီနုရိယာကောင်းလိုက်တာဤတရားကရွှေမှရင်လက်ဝါဘောတကားလည်းပါရမညာတင်လည်းပြီးရှင်းသွားတယ်လို့အိမတထင်ရှားတာဒါကြောင့်ယုံယုံကြည်ကြည်လေးလေးစားကြနဲ့ရှုမှအဲဒီပစ္စယပရိကညာမြင်အချင်းယုံနာတိကတေတိအာဣဒုဝရေတိအာပြအကရိယဒိဋ္ဌိဟောဒီဒိဋ္ဌိတွေရှုစဲမှစဲမှတကားလည်းတစ်ချက်ကအသံဃာတိတစ်ချက်ထွက်တယ်လို့ ဒါလည်းမြင်လို့ဒါပါပါလေးနဲ့လီလာအကွင်လာအကွင်လာပြတ်သွားတာလို့ရှူရင်းမရင်းကဒီဒိဋ္ဌိစူးတဲ့အရင်အခြေတရားတွေကြွားပြီးတော့နေပါလေဝန်တုတ်ကြီးရော့ရော့နေတယ်သက္ကာယဒိဋ္ဌိပြောရင်တဏှာကကနိုင်မအောင်မလားအေးတဏှာရော့နေသွားပုံလေနောက်တကူအနေအချင်းသံမတနာညာသံကောင်းသောမတနာသုံးသညာနာသိတာကောင်းကောင်းသုံးသပြီးတော့သိတယ်ညာဘယ်လိုသိတာလဲအိဋ္ဌဒုက္ခအနတ္တဟုတ်ပလား ။ကိုင်ပြန်လာတော့ဒုဒကာလည်းငမတွေလက်တွေအထုတ်ချင်းပြီးညာစင်နာရအောင်သာဖြစ်ရှာပြီးတော့ဒီတော့ဟောတဲ့အဲဒီလိုနေရာဖြင့်သမသနာညာဥရိယဝိယညာပင်္ဂညာမယညာရိနဝညာလိဗ္ဗိဏညာမုံစိတုကမြတာညာမတိပင်္ဂညာသင်္ဃာရိပကညာနိလောမညာမညာဖူညာပိစ္ဆဝကနာညာညာစီတဲ့ဆက်ကြောက်ပါဆုံးရတဲ့အခါကျတော့သောတာပန်ရဲ့လို့မခေါ်ဘူးလားဘုရားစွာဟိဓမ္မစွာဟိသံဃာစွာဟိ တွင်းနေတဲ့အချိန်ငါကာလကြတော့အဲ့ဒီသောတာပန်ပုဂ္ဂိုလ်ဒီသတ္တဝါပါရင်ဟိတဝိကမုတ်တော်ယရဏလုဒ္ဓမှာသောတောသောတာပန်ပုဂ္ဂိုလ်ဒီသတ္တဝါပါရင်ငရေတိတဲ့ပြည့်သူရာလေးဝါသောပေဝါတို့မှာဝိပမုတ်တော်ဘယ်တော့မှပြန်မကြသာဝရလွတ်သည်ဖြစ်၍သောတာပန်ဆိုတာပယ်လေးပါကအပယ်လေးပါလွတ်ဆိုတာအပယ်ခန္ဓာဖြစ်ရအောင်မလားမရတရိတံဒိဋ္ဌာသူရကဲအဲဒီတော့အပယ်လေးပါခန္ဓာကြီးမဆောင်ရခြင်းဒီကွန်ဒုက္ခချတာ ရှင်းမလားရှင်းပါပြီအဲဆိုသောတာပန်ဟာပေခန္ဓာကျွန့်ခွာပေါ်၍နေသည်ဝန်ဒုတ်ချပုံကလေးသဘောပေါက်တယ်နော်ဒါရင်ဆရာတော်ဘုရားရေဟောကြားပြီးတကားလားရေးသားတော်ထုတ်ပြတော်မူတဲ့သီလဝန္ဒသုတဝန္ဒသုတ်တမှာသောတာပန်ဖြစ်သွားတော့ဘယ်တရားရှုရမလဲဆိုရင်သောတာပန်လည်းခန္ဓာပဲရှုရဲ့ဤသူသည်အချို့ကရောင်းချရနဲ့ မေးရတယ်ရှင်မယားတပည့်တော်တို့တရားအားထုတ်လို့များသောတာပန်ဖြစ်ဘယ်လိုဆက်အားထုတ်ရမှာလဲဆိုတော့ဟောဒီခန္ဓာပါပဲတဲ့ဟောပလားပြိဿဒီတော့တိမ်ငုံနေတဲ့ဓာတ်တွေကိုလည်းပရိယတ်တိပฏิပတ်နေဆိုတဲ့အကျင့်လည်းရတော့ရင်ဆရာတော်ဘုရားကြီးကဖော်မပြီးခဲ့ဘူးလား။ဒါရင်အဲ့ဒီလိုသောတာပန်ဖြစ်တော့နာယုတ်တိုင်အောင်မရှင်းရတော့ပါဘူး။ဥရိယဘေယညာငါစပြီ ဘယ်ကစအဖြစ်ပြက်ကစပြီးတော့ဘုရားဗျာဒီလိုနဲ့ပြီးတာစာလားမိမိဆိုင်ရာညာခြင်းများဖြင့်သဂရာမိမက်ကပယ်သလိုက်တဲ့အခါကြတော့မှဟောသဂရာကဖြစ်ပြီးဘာဖြစ်လဲသတိအာဂမိသဂရာဂမိကာမဘုံတစ်ချိန်သာလာတဲ့လူဘဝနတ်ဘဝဟုတ်ပလားအဲ့ဒီနဘဝသာလေခန္ဓာဝန်တို့ထမ်းရပြီးတော့ယခုနေ့ကသောတာပန်ပယ်ရတဲ့အပယ်လေးပါခန္ဓာဝန်တို့ကြည့်ရောမငြိမ့်ဘူးလားမငြိမ့်ပါဘူး ကာမ17ဘုံမှာနှစ်ကြိမ်နှခါသာထပ်ဆောင်ရပြီးတော့ကြံတဲ့အတိခေနလဘဝခန္ဓာဝန်တို့ကြီးမပေါ့ဘူးလားသက္ကရာခာဟာနဘဝသာလွန်ခွာပေါ်၍ရေသည်သက္ကရာခာဟာနဘဝသာလွန်ခွာပေါ်၍ရေသည်ဩဘုန်းကြီးတို့စာပေကအဲ့ဒါလောက်သိကြတယ် သက္ကရာကဆိုတာဘာလဲအဲ့ဒီသက္ကရာကဆိုတဲ့ပါဠိကပြောသွားလိုက်တာပဲမရှင်းစီနဲ့မရင်ကျော်ဆိုသလိုပဲနောက်တကအနာကဖြစ်ဖို့ရဒီခန္ဓာရှိရမှာပဲမဟုတ်လားအဲလိုရှင်းမတယ်ကဥရိယဗျာညာပြပြကစပြီးတကလားအရှင်းတက်သွားတော့အနာကဖြစ်ပြီဘာဖြစ်လဲအနာကဆိုတာဘာလဲနာအာဂါမီအနာဂါမီ နာမအာဂမိကာမဘုံမလားတော်သည်အနာဂမိကာမဘုံမလားတော်သည်အဘေကလေးဘုံမနုဿလူဘုံရဲ့ဇတုမာရတာဝိနာယမတုတိဒါနိမာနာရတိပရနိမိတာဝသဝတိဟုတ်ပလားအဲ့ဒီတစ်ဆက်တရားဘုံရှင်းရလာတဲ့တစ်ဆက်တရားကမဖြစ်တော့ခြင်းဒီဟာအဲ့ဒီဘဝခန္ဓာအထုပ်တွေငြိမ့်ပေါ်ပါသွားခြင်းဒီအနာဂံရှင်းမလားအနာဂံဟာလူနတ်မှာဝါဆက်တရွာပေါ့အနာဂံဟာ ထတရွာစွန့်ခွာပေါ့၍ရေသည်ဒီအပေလေးဘုံမနုဿလူဘုံသတုမာယစ္စသာနတ်ပြည်၆တာဘုံ၁၁တပါးသောဘဝခန္ဓာဝန်ထုတ်တည်ရင်းပြီးသွားတာပါလေအရိယတရေဥရိယဘယသာပိတကလာဖြစ်ပြမာသည်ဝိပဿနာတရားဉာဏ်ဖြင့်တက်သွားတော့အရဟတမေဖို့ရောက်ပါပဲဟုတ်ပါလားအရဟတ ကိလေသာတရားတွေဆွံ့မြစ်ပဲစားပြီးတော့နေတာယဟန္တာဒါပြန်ကိလေသာဆိုတဲ့တွေ့တာမှုပူလောင်မှုတရားမရှိတော့ဘဝခန္ဓာဖြစ်ရအောင်မလားအေးဒါရောက်ရှိတဲ့မြကိလေသာအကုန်လုံးပြုတ်ပြီးတော့ကင်းသွားရင်ကြောင့်လူရောနာဘာပြမမကျွင်ခန္ဓာဝန်ဒုတ်တွေရှင်းသွားခြင်းသည်ယဟန္တာယဟန္တာညာခန္ဓာကြောင့်ခွာပေါ့၍နေသည်အဲ့ဒါလို့သုံးရ လက်လက်ဖြင့်ဂါတမဖက်ဖက်ဘုရားကဟောပြီးတဲ့နောက်မှာဗာရာဟဝိပိစ္ဆကနာဗာရာဟရောဇာပုဂ္ဂလောဗာရာကနာဒုက္ခလောကိပါရနိဒေဝနာဒုက္ခဒီတရားအပိုင်း၄ခုကိုရှင်းပြီးတော့နောက်ဆုံးပြောတဲ့စကားလေးဒကာဒကာမတို့တရားမှန်မဲ့ပြေပုံလေးနားတော့နေကိပိတဝကရုံပါရံအိညာပါရအနာတိယသာမူလတနာမဗုဒ္ဓအိဋ္ဌာတောပရိနိဗ္ဗုဒောတဲ့သာမူလံ ဒိသလေးပါမမြင်အောင်ကွဲကားတတ်ရဝိဇ္ဇာဆိုတဲ့အမြင်ရင်းနဲ့တကွာတော့သမူလတဏံတွေ့တဏှိကမှုဆိုတဲ့တဏှတရားကိုအဘုဇ္ဇအရဟတမေတန်အောင်သောညာဆက်တဲ့ပြင်ပယ်နှုတ်ပြည့်၍နေကိပိတဝကရုမာရံကရုဝင်ပါရံလီလာစသွားသောဝန်တို့ဝန်ဟောင်းကြီးကိုနေကိပိတဝဆွန့်ချ၍ဝါအဟောင်းပြစ်ပြီးတော့အင်းယံတဝသောပါရံဘဝအတိကနာကိုအနာတိယမယွမူ၍အင်းယပါရအနာတိယအတိမချတော်ပဲ။ နိစ္စတော်စားလောက်ရင်ကျင်းသောပုဂ္ဂိုလ်သည်ဝါစားလောက်ရင်ကျင်းအောင်ကျင့်ကြံပွားများအထုသောပုဂ္ဂိုလ်သည်ပါရိနိဗ္ဗုဒ္ဓခန္ဓာသာသိမ့်၍အင်းငိမ့်ဝင်ဆိုင်ရပါပြီတည်းေခိဗုဒ္ဓအာဂရုံပါရဖြင့်အဟောင်းကိုစွတ်၍အဟောင်းကိုပြည့်၍ဉာဏ်ပါရအနာတိယအသစ်ကိုမချတာကြောင့် ဘာရသုတ်တံကိုမြန်မာ ပြန်လိုက်ပါလင်ဖြင့်အဟောင်းပြည့်၍အသည့်မရှာတဲ့ဘယ်လိုပါလဲအေးသာလောင်တမတဲ့တဏှာတရားပယ်ရှားလိုက်ပါလင်ဘဝဟောင်းခန္ဓာကြီးလဲစွန့်ပြီးတာဖြစ်သည်အသည့်ခန္ဓာလဲမယူရတော့မငြင်းဘူးလားအေးဆိုမြေရင်မှာဖြစ်တတ်မဲ့ပဲလင်အဝိဇ္ဇာတဏှာဆိုတဲ့အမြင့်နှစ်ပါးပါဖြစ်ပြီးတော့တတ်မဲ့မှုပဲလင်တဲ့ မြင်ပါဖြင့်တမဲ့ပဲလင်းသာလောင်ကြောင်းညာတောင်းနာခြင်းရှင်အာပြည့်၍အသင်မရှာခြင်းခန္ဓာသိအင်းငိမ့်နေပါဝင်မြင်မာဖြင့်တမဲ့ပဲလင်း ရာတောင်းနာခြင်းစဉ်အဟောင်းပြည့်၍အသိမရှာခြင်းကိုယ်စားသိအင်းငိမ့်နိဗ္ဗာန်ဝင်အပိုင်လေးခုတို့ဖြင့်သိကြပြန်သားစွာဘုရားကိုယ်တော်များကြီးနိကေ900တွင်တန်ယုတ်တနိကေလာ ခန္ဓာဝဲကသံယုတ်ဘာရသုတ်တန်ဆိုတဲ့အဟောင်းဖြစ်ပြီးအသိမရှာတရားဟာဤတွင်မဲနိဋ္ဌိဓမ္မပရိသတ်တို့ဒါကြောင့်တရားအဆုံးဤဟုငါဒါယူပြီးတော့ပစ္စည်းဖြင့်ပူဇော်ခြင်းတရားဖြင့်ပူဇော်ခြင်းနှမျိုးဟာပူဇော်ရာရောက်တယ်ဆိုသဖြင့်ပူဇော်ပွဲဩရာခံယူဝဲလာတဲ့ပုဂ္ဂိုလ်ရာတရားအဆုံးဤဟုငါဒါသာဓုခေါ်ပြီးရင်တရားထိုင်ရှုမှကြရမယ်ဒေဝိတောမေယံဓမ္မောဗုဒ္ဓေနာဟိစ္ဆဝါတိတော ဒီနာသဗေဒုက္ခယံဒုဇနာအိဋ္ဌာသမင်္ဂိနောဗုဒ္ဓိနာဝိနယကြဗရုံမာဟုပွင့်လာစေတဂုဏကအကြောင်းဗုဒ္ဓမြည်တွင်မယားရှင်လင်အာဟိတာပါတိတောထံကရိုင်းမယားပြပြဖြစ်မြဲတည်ကြဖြင့်သံဃာတိန်ဝါကိုဝါပါစေကြောင်းကောင်းစွာမသွေဟောကြားတော်မူအံပါပေသောအယံဓမ္မော နိကမယတေသံယုတ်တာနိကလာခန္ဓာဝကသံယုတ်ပါရသုတ်တံကိုအဟောင်းပြည့်အသိမကြဤတရားဒေသနာတော်ကိုမေမယဗုဒ္ဓအတုကိလေမြုံကြီးအဖြစ်ခွာပြည့်စေဖို့ရန်တွေလုံငါမှာတတိပဒနာဖြင့်ကျုပ်ပန်လေပိနရပတိမိကိုဖြူမျိုးငါယဟန်တော်သည်ဒေစီတော်တိရေမစေချင်းစေဤအနေဖြင့်ကောင်းစွာမသွေဟော ကြတော်မူခဲ့လေပြီဒေစီတော် သိယုံတွင်မကျင်နာပဲကိလေမြဝတိသာနိုင်တဲ့ပြည့်မြနိဗ္ဗာန်ကိုအရိဒံဆွဲတာဒီဖြင့်စိတ်ကြံကဆွဲမှပြီတော့အခဲကဆွဲကြတွေကိုတကယ်ဖြတ်နိုင်တဲ့မြင်များမှုမှမဟာတတိပဌံကိုဆွဲလုံးလာသန္တာမြင်မှမှကြီးကြိုးစားကြပါစေဟံပံပြည့်တိုးပွားကြပါစေကံညာတတိဖြိုးထွားကြပါစေယနေ့ဖြင့် သောက်သွားမသွေ32ကျင်းညောဩဝါဒခံယူပူဇော်ပွဲမှာသံဃာတော်များ ကိုစားဒုဗိဒတို့အားချီးမြှင့်ကြရပါလိမ့်ပြီပြန်ချပေးလူကြရပါလိမ့်ပြီဒေနာစေရနာဆောင်ဤမေတ္တာဘောင်တစ်ပြေဖြင့်ဖြာဝေသဘောလမ်းွှေဟောရတဲ့ထိုသောသောနိလနာအာနုဘောတော်ကြောင့်သာဝေဇနာပိစ္ဆုပါတိမေတ္တာဤလွှမ်းချုပ်ဤစေဆုံးနာရောက် လုံးရလက်ချင်းမြောင်ဩဝါဒခံရပူတော်ပဲဆုံးလာကြတဲ့တရားဓမ္မအပေါင်းသူတော်ကောင်းတို့သည်ဣဒ္ဓသမင်ကြီးနောကျန်နိုင်အောင်ဆောင်နိုင်မြောက်ကာတိုင်းချောင်းတောင်တိုင်းရာဣဒ္ဓမင်္ဂလာယာယာဘုံဘုံပြည့်စုံညကုန်ကြီးဖြစ်၍ဒုက္ခယာဒုက္ခကြောင့်မာ၍စိတ်ချမ်းသာဝန္တာလမ်းပြပန်းပမာတို့သာသာတာတိတာလျံ၍မို့ အဟောင်းကြီးပဲအသစ်မချဩချမ်းသာပါပွင့်တော်မူနိုင်ကြပါစေကုန်သတည်းဉာဏ်ရောင်းရတဲ့ခန္ဓာလေးဘုရားတော်ကြောင်းသိပြုပြီး9မိနစ်လောက်တရားဖြင့်ယရဏသုတ်ခင်နဲ့ကျေးဇူးရှင်ဘုရားတော်ဘုရားကြီးနဲ့သံဃာတော်များပြီဘုရား